ဒီနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါသိုလာပြီးတော့၄ရက်2022ခု9လပိုင်း16ရက်ညချမ်းကာကာလမှာပြင်းဦးလွေမြို့နယ်ပြင်းစာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာအွန်လိုင်းကနေပြီးတော့တရားဓမ္မများကို နာယူကြမယ်တရားဓမ္မပေါင်းသူတော်တို့အတွက်ဘုံတို့ကိုကျွဲစီအလေးမှနေထိုင်ကြတယ်မိခင်ကြီးဒေါက်တာဒေါခင်တီမွေးနေ့အထိမ်းအမှတ်ဖြစ်ဖြစ်သာသမီများဖြစ်ကြတယ်ဒေါက်တာမောင်မောင်ဒေါက်တာဒေါ်အမဒေါက်တာအောင်ခိုင်ဒေါက်တာကန့်ခိုင်ဝင်းဒေါက်တာတက်နိုင်ဦးဒေါက်တာအေးအေးဝင်း ပါခင်ကြီးဥခင်မောင်ဝင်းကိုရည်စူးပြီးတော့ပြခင်ကြီးရဲ့မွေးနေ့အထိမ်းအမှတ်ဖြစ်ဖြစ်ဓမ္မဒါနတရားအလှလှူထားကြတာဘုံဘုံတို့လွန်ခဲ့တဲ့တစ်နှစ်ကျော်လောက်ကစားပါအခြေအနေမပေးလို့အခုမှပဲဟောဖြစ်တယ်ပေါ့နော်အဲ့တော့ဘုံဘုံတို့ဒီနေ့ညရောမနေ့ပြန်ညရောတရားကြီးဥမ္မာမောင်တို့ရဲ့ဓမ္မဒါနဖြစ်ဖြစ်ဘုံဘုံတို့ဟောပါအခုဘုံဘုံပြောနေတာ နားထောင်ရတာအဆင်ပြေလားမသိဘူး။တရားကြီးအဆင်ပြေလား။ပြေပါတယ်ဗျာ။ကြည်လင်ပါလေ။အတန်လဲကောင်းပါအဆင်မပြေပဲနဲ့ဆက်ပြီးတော့ပြောပြနေတာဖြစ်ပါစို့နော်အဲ့တော့ဒီကနေ့ဘုံဘုံကဘလို့တရားဒေသနာမျိုးကိုဟောဖို့စီစဉ်ထားလဲဆိုတော့ဓမ္မရဏအလှရှင်ဖြစ်တဲ့တဝါကြီးတော်ခင်သည်အသက်88နှစ် ဒွါကြီးကလွန်ခဲ့တဲ့၃နှစ်ကစပြီးတော့အာယုံကြောတွေချွေရင်းလို့အာယုံကြောအာနေလို့စကားလည်းမပြောနိုင်တော့ဘူးလှုပ်လည်းမလှုပ်နိုင်တော့ဘူးစားလည်းမစားနိုင်တော့ဘိုက်ကိုဖောက်ပြီးတော့အစာသွင်းရတယ်လက်ကလေးပဲနည်းနည်းလှုပ်နိုင်တယ်အဲ့ဒါစာရေးပြီးတော့ပြောတာတဲ့သူမဖြစ်မနေပြောချင်တာအမြင်အာယုံကောင်းတယ်အကြအာယုံကောင်းတယ်စိတ်ကလည်းပဲပုံမှန်ပဲတဲ့ ဘုန်းတို့တရားတွေအမြဲတမ်းနာတယ်ဥပုပ်တဲ့လဲစောင့်ဒီလောက်ကြီးမားတဲ့ခန္ဓာရဲ့ဒုက္ခကိုခံရရပေမဲ့လို့လည်းပဲသားဖြစ်တဲ့တခါကြီးဥမ္မောင်မောင်ပြောပြတာသိပြီးတော့ညှို့ရှူတာတွေအလိုမကျတာတွေသိမရှိဘူးပေါ့နော်အတူညှို့เสียကောင်းတယ်အကြเสียကောင်းတယ်တခါကြီးက ဗမာပြည်မှာနိုဝါဘိုးမျိုးသမီးရှေးယုံမျက်စိနာနှာခေါင်းလေကြောင်းရှေးယုံလုပ်တာဆရာဝန်မကြီးလုပ်ခဲ့တာမေစေးဆရာဝန်မကြီးအဲ့တော့သူတက်ပုံလေးလဲဘုံစီကိုပို့ထားတယ်ဒီစာရေးတာလေးပုံမှာစာရေးတဲ့ဘောပင်လေးကင်ပြီးတော့စာရေးနေတဲ့ပုံမြင်ရတာစိတ်ထဲမှာဘလို့ခံစားရလဲဆိုတာအော် ဒီလိုအခြေအနေဆိုမျိုးမတွေ့မကြုံပါဘူးလို့ဘုသူခန္ဓာကိုယ်မှာမှအမခံချက်မရှိဘူးအဲ့တော့ဘုန်းတို့တကယ်လို့တွေ့လာပြီကြုံလာပြီဆိုလို့ရှိရင်ရှင်ဆိုင်နိုင်ဖို့အတွက်အသိအလိမ်မှာဉာဏ်ပညာနဲ့ပြည့်စုံအောင်အများကြီးကြိုတင်ပြင်ဆင်ထားဖို့လိုတယ်ဆိုတာလေပြီးတော့စိတ်ထဲမှာ စိတ်ကလည်းပုံမှန်ပဲပုံမှန်မြင်ရတယ်ပုံမှန်ကြားရတယ်ဒါပေမဲ့စကားလည်းမပြောနိုင်ဘူးလူကလှုပ်လည်းမလှုပ်နိုင်ဘူးစားလည်းမစားနိုင်ဘူးတောက်လည်းမတောက်နိုင်ဘူးဘလောက်ကြီးမားတဲ့ဒုက္ခလဲသုံးနှစ်မပြောနဲ့သုံးနာရီလောက်မလှုပ်ဘဲနဲ့ကိုချင်းစာစိမ့်နဲ့နေကြည့်ပါလားတရက်လောက်နေကြည့်ပါလားဘလောက်ဒီခန္ဓာဆင်းရဲဒုက္ခကို ဖြစ်စေတဲ့နေရာမှာကြီးကြီးကျယ်ကျယ်ဘယ်လောက်ထိဒုက္ခပေးနိုင်သလဲဆိုတာဘုန်းဘုန်းတို့စဉ်းစားမိတာပေါ့နော်အဲ့တော့အထူးသဖြင့်ဒီကနေ့ညဟောမယ့်တရားကကျန်တဲ့တရားနာပိဋကပေါင်းသူတော်ကောင်းတို့အားလုံးတို့ဆိုတာအားလုံးတို့အတွက်ဆိုတာတဲ့အဲ့ဒီတက္ကမကြီးအတွက်ကိုပဲရည်ရွယ်ပါလေကိုဘုံဘုံပြောနေတာပေါ့အဲ့ဒီတက္ကမကြီးနားထောင်နေလိမ့်မယ်လို့ယူဆရပါတယ်နော်အဲ့တော့ဒီကနေ့ဘုံဘုံက ဘယ်တရားဒေသနာကိုဟောဖို့စဉ်းစားထားတော့ဟုတ်ဆိုတော့ခန္ဓာဝကတန်ယုတ်ပါဠိတော်မှာတိလဝန္တသုတ်တံသုတဝန္တသုတ်တံဆိုပြီးတော့သုတ်တံတရားဒေသနာနှစ်ပုဒ်ဇက်တိုက်သံဃာနာတင်မှတ်တမ်းတင်ထားတာရှိတယ်။အဲ့ဒါကိုမဟာစီစောဘုရားကြီးကတိလဝန္တသုတ်တံဆိုပြီးတော့အခန်းဆက်ဟောပြီးတော့စာအုပ်ထုတ်တာရှိစာမျက်နှာ900လောက်ရှိ အသေးစိတ်ရေးထားတာပါနော်အလုံးမလေ့လာတဲ့နဲ့စာအုပ်ကြီးပါပဲအဲ့ဒီတဲကလည်းပဲဘုန်းဘုန်းတို့အထိုင်လဲအောင်ဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုအမိပြုတ်ပြီးတော့ပြောရမယ်အဲ့ဒီတုတ်တာမှာရှင်မဟာကုဋ္ဌိကဆိုအလွန်ဘုံကံကြီးတဲ့မြတ်စွာဘုရားလက်ထက်ကယန္တာမထေရမြတ်ကြီးတပါး အဲ့ဒီရှင်မကုဋ္ဌိကကရှင်သာတိပုတ္တရာမေးတာအဲ့ဒါကိုရှင်သာတိပုတ္တရာပြန်ဖြေတာအဲ့ဒီအမေးဖြေတယ်မှတ်တမ်းတင်တာသီလဝန္တသုတ်တန်ရဲ့တုတ္တဝန္တသုတ်တန်ရဲ့သုတ်တန်နှစ်ပုဒ်အဲ့ဒါလေးကိုဘုံဘုံကတရားနာတဲ့အခါမှာပို့ပြီးတော့ကြည်နူးမှုဖြစ်အောင်ဟောဒါတွေကမြတ်စွာဘုရားဟောပြခဲ့တယ်တကယ်အခြေအနေမှန်ကိုဖော်ညွှန်းနေတာပဲလို့ယုံကြည်မှုတရားတရားလဲတိုးအောင် ပါဠိတော်ထဲမှာဘယ်လိုလေးမှတ်တမ်းတင်ထားသလဲဧကံတမယအာယတမသတရိပုတ္တောအာယတမသမဟာကုဋ္ဌိကောဗာရဏတိယဝိဟရန္တိဣတိပတနေမိဂရာယဒါရှင်အနန္ဒာကလျှောက်ထားတာတန်ခဏတင်တော့ရှင်ဗျာတဲ့ခါတဘာမှာအရှင်သာရိပုတ္တရာရဲ့ရှင်မဟာကုဋ္ဌိကရဲ့ပတိမြတ်ကြီးနှစ်ပါး ဣတိပရဏမိဂရာဝတော်ဗာရဏတိပြည်အနီးမှာဣတိပရဏမိဂရာဝတော်မှာသတင်းသုံးညလေအဲ့ဒါလိုသတင်းသုံးတဲ့အခါမှာအထာကောအာယတမမဟာကုဋ္ဌိကောတာယာနတမယပฏิတလနာဥဋ္ဌိတောယေနာယတမသာရိပုတ္တာထေနဥပဒေနမိတ်အဲ့ဒီအချိန်မှာတဲ့ရှင်မဟာကုဋ္ဌိကညနေကျမ်းခါကာလလေးနေဝင်ကနေလေးလောက်ပေါ့နော်အေးချမ်းတဲ့အချိန်ကာလလေးမှာ တဘာတဲ့ကင်းအောင်ရာကနေထပြီးတဘာတဲ့ဖလားသမဝါဝင်စားချင်းမြတ်တာတာနေတဲ့အနေထားလေးကနေထပြီးရှင်သာရိပုတ္တရာရဲ့ကိုရမေကြီးရှိတဲ့နေရာကိုချင်းကပ်ကိုရောက်တဲ့အခါကျတော့ရှင်သာရိပုတ္တရာမေးတယ်တဲ့။ဘာမေးတော့ဆိုတော့တိလာဝတ္တဟုသောတာရိပုတ္တဘိက္ခုနာကတမေဓမ္မယောနိသောမနတိကာတဗ္ဗာတိအာဟုသောတာရိပုတ္တငါရှင်သာရိပုတ္တရာ တီလဝတ္တာတီလနဲ့ပြည့်စုံတဲ့ဘိက္ခုနာယဟန်ဆိုတာကနမီဓမ္မအဘေတရားရဲ့ပုံမှာယောနိသမနတိကာတဗ္ဗအသင့်အားဖြင့်မှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်တဲ့နယ်တဲ့အရှင်သာရိပုတ္တရာတီလနဲ့ပြည့်စုံတဲ့ယဟန်တစ်ပါးဟာဘယ်တရားရဲ့အပေါ်မှာဘလို့မှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်တဲ့နယ်တဲ့မိကုံးမှာအဓိကကြတဲ့အချက်နှစ်ချက်ရှိနော် ကတမဓမ္မဘယ်တရားရဲ့အပေါ်မှာယောနိသောမနတိကာတပါမှန်မှန်ကန်ကန်တင့်တင့်လျောက်ပတ်အောင်နှလုံးသွင်းဆင်ခြင်ရမလဲဆိုလိုတာကကိုချင်းတီလာနဲ့ပြည့်စုံပြီးတဲ့နောက်မှာအဲ့ဒီပုံကောဟာတရားတို့တရားမြတ်ကိုရဖို့အတွက်ဘာဆက်လုပ်ရမလဲလို့မေးတာဟုတ်လားအဲ့ဒါကိုဘယ်တရားရဲ့ပုံမှာဘလို့နှလုံးသွင်းတဲ့တယ်လေဘလို့မှန်မှန်ကန်ကန်နှလုံးသွင်းတဲ့တယ်လေဒါကတီလာဝန္တသုတ်တန်ရဲ့ဏ္ဍန်လေးပေါ့နော် အဲ့တော့သုတ္တဝန္တသုတ္တမှာလည်းပဲသူကဒီပုံစံလေးပဲမေးတာအရှင်သာရိပုတ္တရာအကြာအမြင်သုတ္တနဲ့ပြည်စုံတဲ့ယဟန်တစ်ပါးဟာဘယ်တရားရဲ့ပုံမှာဘလို့နှလုံးသွင်းတဲ့လဲတီလာနဲ့သုတ္တနှစ်ချက်နော်တီလာဆိုတာလူတစ်ယောက်ဆိုရင်ငါးပါးတီလာပြည့်စုံလူသားတစ်ယောက်ဆိုကိုရင်ဆိုရင်ကိုရင်ရဲ့တီလာယဟန်ဆိုရင်ယဟန်တီလာအဲ့လိုတီလာနဲ့ပြည့်စုံပြီးတဲ့နောက်မှာဘာဆက်လုပ်ရမလဲသုတ္တဝန္တသုတ္တကြောင့်လို့ပြောတယ် အကြာမြင်တုဒ္ဒနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်ဟာဘာဆက်ပြီးတော့တရားသူတရားမြတ်ရဖို့အတွက်ဘလို့ဆက်ပြီးတော့နှလုံးသွင်းရမလဲအဲ့တော့ဒီနေရာမှာဘုံဘုံတို့တရားသူတရားမြတ်ရဖို့အတွက်တကယ်ငြင်းအေးမှုအစစ်အမှန်ကိုရဖို့အတွက်မြင်မာတဲ့ရည်ရွယ်ထားပြီးတော့ကြိုးစားကြမယ်ပုံကိုယ်တွေအတွက်ဆိုရင်နံပါတ်1ကိုချင်းတီလာရှိကိုရှိရတီလာပေါ်မှာရက်တီးပြီးတော့မှဘုံဘုံတို့သူတော်ကောင်းတရားကိုဆက်ပြီးတော့ကြိုးစားရအကြာမြင်အတုတဆိုတာရှိရ အကြမြင်တုဒ္ဒမရှိလို့မရအဲ့ဒါနဲ့ပတ်သက်ပြီးတော့မာဇီဆော်ဘုရားကြီးကဒီတရားမင်းကမေလို့မြတ်စွာဘုရားဖြေတယ်ရှုလတနာသင်္ခယတုတ်တံဆိုတာရှိတယ်အဲ့ဒီတနာသင်္ခယတုတ်တံမှာတရားမင်းကမြတ်စွာဘုရားကိုမြတ်စွာဘုရားဒီတနာကလွတ်ပြီးတော့တကယ်လွတ်မြောက်မှုချမ်းသာအစစ်ကိုရဖို့အတွက်ဘလို့ကျင့်သုံးရမလဲအချင်းချုပ်ကလေးဟောပါဆိုတော့မြတ်စွာဘုရားအဲ့ဒီမှာ တုဒ္ဒနဲ့ပြည့်စုံရမယ်ပြီးရင်ဘာဆက်လုပ်ရမလဲဆိုတာအကြအမြင်တရားအာမထုတ်ခင်ရှေးအဖို့မှာအ ਨੇ ဆုံးဘလောက်တော့သိထားရမလဲကြားဘူးထားရမလဲဆိုတာလေးပြောတာဒါလေးကအရေးကြီးလို့ဘုံဘုံကပြောတာနော်အ ਨੇ ဆုံးဘလောက်တော့သိထားရမလဲအဲ့ဒီတုဒ္ဒကကိုယ်မှာရှိမရှိညာတော့တော့ရှိပြီးသားဟုတ်လားအဲ့ဒီမှာမြတ်စွာဘုရားရဲ့စကားအတိအကျ ဣဒဒေဝနမိန်နာဘိက္ခုနောကုတံဟောတိတရားမင်းတဲ့ယဟန်တစ်ပါးဟာအခုပြောတဲ့အတိုင်းအကြအမြင်ရှိတယ်သူတိထားတယ်ကြားဘူးထားတယ်အဲ့ဒါဘာလဲဆိုတော့သဗ္ဗေဓမ္မနာလံအဘိနိဝေတာယတိသဗ္ဗေဓမ္မအလုံးစုံသောတရားတွေဟာအဘိနိဝေတာယဆွဲဆွဲလန်းလန်းသိမ့်ပိုက်ခြင်းကနာလံမသိမ့်ဘူး ရုပ်တည်နံတွေသဘာဝတရားတွေအကုန်လုံးပေါ့နော်တပ်ဗေဒံမှာတရားအလုံးစုံဘယ်တရားလို့မပြောဘူးတော့အကုန်လုံးတရားအလုံးစုံဘယ်တရားမှမှနှစ်သက်ထိုက်တယ်မျက်နှိုးထိုက်တယ်ဆိုတာမရှိဘူးဆွဲလန်းသိမ့်ပိုက်တဲ့အရာတွေမဟုတ်ဘူးမျက်နှိုးတဲ့အရာတွေမဟုတ်ဘူးအဲ့ဒါလောက်အ ਨੇ ဆုံးသိမယ်ဆိုရင်အဲ့ဒါတုတ္တနဲ့ပြည့်စုံတာပဲတခြားမှတော့ဒီစကားလေးကိုပဗေဒံမှာနာလာအဘိနိဝေတာယတိအလုံးစုံသောတရားတို့သည်မြဲမြံစွာဆွဲလန်းခြင်းကမတင့်ကုန် ဆိုလိုတာကဆွဲလန်းထိုက်တဲ့တရားတွေမဟုတ်ဘူးဒါတွေဟာမကောင်းတဲ့တရားတွေဖြစ်တဲ့အတွက်ကြောင့်စွန့်ပစ်တဲ့နဲ့ဒါတွေရဲ့ပုံမှာမမောမှုကင်းတဲ့တရားတွေညလာဖြစ်တယ်လို့အဲ့ဒါလို့ဆိုလိုတာဟုတ်လားကောင်းတဲ့တရားတွေမဟုတ်ဘူးပေါ့ဆိုလိုတာဆွဲလန်းတဲ့အရာတွေမဟုတ်ဘူးအ ਨੇ ဆုံးအဲ့လောက်သိရင်ဒါဘာနဲ့ပြည့်စုံတယ်လို့ခေါ်သူတနဲ့ပြည့်စုံအဲ့ဒါတရားဆက်အားထုတ်ရအဲ့ဒါကိုမာစီဆိုကြီးကအနိစ္စဒုက္ခအနတ္တတွေပဲလို့သိရင်ပြည့်စုံပါလေတဲ့ တရားမှန်သမျှဟာတဘာဝတရားမှန်သမျှမတည်မြဲတဲ့တရားတွေမကောင်းမွန်တဲ့တရားတွေတန်ဖိုးမဲ့တဲ့တရားတွေလို့အိဋ္ဌဒုက္ခအနတ္တမှာနော်ကြာဘူးထားမယ်ဆိုလို့ရှိရင်ဒါပါတယ်တော့ပြည့်စုံပါလေတဘုံတို့လူရင်းတုတ်တန်လေးကိုပြန်ပြောအောင်နော်တီလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်သုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်ဟောခုပြောခဲ့ပြီနော်လူဆိုရင်လည်းလူတီလာယဟန်ဆိုလည်းယဟန်တီလာဘုဘကပါလို့နော်သုတ္တသုတ္တဘယ်လောက်ထိရှိထားမှာလို့အ ਨੇ ဆုံး တရားအားလုံးတို့သည်မြဲမြံစွာဆွဲလန်းသိမ့်ပိုက်ခြင်းကမသင့်ကိုဘယ်လောက်တော့မလို့နားလည်ထားရမယ်ဟုတ်လားအဲ့လိုပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘယ်တရားရဲ့အပေါ်မှာဘလို့မှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်ရမလဲလူရင်းမေးခွန်းကအဲ့ဒါနော်အဲ့တော့ရှင်သာရိပုတ္တရာဘလို့ဖြေတော့တိလဝတဟုသောကုဋ္ဌိကဘိက္ခုနာပြင်စုပါရနဲ့ခန္ဓာအိစ္ဆာတော်ဒုက္ခတော်ရောဂတော်ခန္ဓာတော် သန္လတော်အခတော်အဘာရတော်ပရတော်ပလောကတော်တုံညတော်အနတ္တတော်ယောနိတော်မနတိကတ္တပါသောတပတ္တိဖလံပစ္စည်းကရိယာတိနော်ကာရှင်ကိုထေကတဲ့သီလနဲ့ပြည့်စုံတဲ့ယဟန်ပုတ္တနဲ့ပြည့်စုံတဲ့ယဟန်ဟာပြင်စုပါရနဲ့ခန္ဓာဆွေလမ်းမှုဥပါဒံတရားတို့ရဲ့တီးရဥပါဒံနဲ့ခန္ဓာ၅ပါးရဲ့အပေါ်မှာ ဘယ်တရားရဲ့အပေါ်မှာဘလို့နှလုံးသွင်းရမလဲဆိုဘယ်တရားရဲ့အပေါ်မှာဆိုတဲ့မိကုံကိုဘလို့ဖြေတော့ပြင်စုပါရနဲ့ခန္ဓာနော်ဆွေလန်းမှုဥပါဒံတရားရဲ့တရားဆွေလန်းစရာကောင်းတဲ့ဆွေလန်းခြင်းဥပါဒံတရားတွေဖြစ်ရနော်ဥပါဒံနဲ့ခန္ဓာဘယ်နှမျိုးရှိတော့၅မျိုးရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဒီဘဝကြီးလို့ဉာဏ်မြင်နာလည်ထားလိုက်နော်ယုံနာအစုကြီးအဲ့ဒါရဲ့ပုံမှာဘလို့မှန်မှန်ကန်ကန်နှလုံးသွင်းရမလို့တဲ့ 17မျိုးတောင်ပြောထားတယ်အဲ့ဒါကိုအချင်းချုပ်ကလေးဘုန်းတို့ဒီနေ့ညမှတ်သားမယ်နော်အနေဆာတော်ဒုက္ခတော်ရောဂတော်ကန္ထတော်တန်လတော်အခတော်အဘာရတော်ပရတော်ပလောကတော်တုံညတော်အနတ္တတော်17မျိုးအဲ့ဒီလိုမျိုး17မျိုးသောအချင်းအရာ17မျိုးသောနီလန်းတို့ဖြင့်ယောနိတော်မနတိကာတ္တပါမှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်ပဲဆိုလို့ရှိရင် ဩတပတ္တိပလံသစ္စည်းကရိယာတိအဲ့ဒီယဟန်တိဩတပံဖြစ်လိမ့်မယ်ဩတပတ္တိပူညာကိုမျက်မှောက်ဩတပတ္တိမဉ္ဇဉ်ပူညာဖြစ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်အဲ့တော့သောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်နော်တိလာနဲ့ပြည့်စုံပြီဆိုရင်ဘာဆက်လုပ်ရမလဲတုတ္တနဲ့ပြည့်စုံပြီဆိုရင်ဘာဆက်လုပ်ရမလဲဥပါဒာနဲ့ခန္ဓာ၅ပါးဆွဲလန်းခြင်းရဲ့တရားဒီခန္ဓာ၅ပါးရဲ့အပေါ်မှာ အနေစာဒုက္ခရောဂတန်လအကအာဘာရပရပလောကတုံညအနတ္တ17မျိုးဟုတ်လားအဲ့ဒီ17မျိုးသောအချင်းအရာအဖြစ်ဆင်မြင်ရမယ်အလုံးသွင်းရမယ်ဒါဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာဖြစ်မလဲသောတပတိပူညာရသောတာပန်ဖြစ်မယ်အဲ့လိုဆိုရင်တဲ့ဆက်မေးအဲ့ဒီ17မျိုးကပြီးမှအသေးစိတ်ပြောမှာနော်လူရင်းတုတ်တန်လေးကိုအရင်ပြီးအောင်ရှင်မဂုဋ္ဌိကဆက်မေးတယ်ငါရှင်သာရိပုတ္တရာ အဲ့လိုဆိုရင်အဲ့ဒီသောတာပန်ပုဂ္ဂိုလ်ဟာဘာဆက်လုပ်ရမလဲသူသောတာပန်ဖြစ်သွားပြီဘာဆက်လုပ်ရမလဲဘယ်တရားရဲ့ပုံမှာဘလို့မှမှန်ကန်ကန်သူဆက်ပြီးတော့နှလုံးသွင်းရမလဲအဲ့တော့ဒါပဲပြန်ပြီးတော့ပြောတယ်အရှင်ကုဋေကတဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာလည်းပဲအဲ့ဒီဥပါဒณะခန္ဓာ၅ပါးရဲ့ပုံမှာနော်ခုနပြောတဲ့နီလန်း7မျိုးဖြင့်မှန်မှန်ကန်ကန်စဉ်းဉနှလုံးသွင်းရမယ်အဲ့ဒါလို့ဆိုရင်သူဟာတဂရာမိမဲ့ညာပူညာဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုလိုက်မယ် အဲ့လို့ဆိုရင်သူတဂရကံဖြစ်သွားပြီချက်မေးတယ်အဲ့ဒီတဂရကံပုဂ္ဂိုလ်ကမဆက်လို့ရမှာဘူးဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအစရှိသောအချင်းအရာ၁၁မျိုးဖြင့်ပမ္မကံကနှလုံးသွင်းဆင်နေရမယ်ဒါဆိုရင်သူဒီအနာဂမိဘုံဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတယ်အနာဂံဖြစ်လိမ့်မယ်အဲ့ဒီအနာဂံပုဂ္ဂိုလ်ကဘာဆက်လို့ရမှာလဲအဲ့ဒီအနာဂံပုဂ္ဂိုလ်ကလည်းပဲဒီဥပါဒနဲ့ခန္ဓာ၅ပါးရဲ့အပေါ်မှာပဲ နိစ္စဒုက္ခအနတ္တသောတော်ကပြောခဲ့တယ်7မျိုးသော အချင်းရာယောနိတော်မနတိကာသ7မျိုးတောင်နားလည်ခွင့်ရတယ်နော်ဒီသုတ်တံမှာအဲ့ဒါလိုမမှန်ကန်ကန်စဉ်းကျင်နှလုံးသွင်းမယ်ဆိုရင်သူဟာယဟနာဖြစ်လိမ့်မယ်ယဟနာဖြစ်ပြီဆိုရင်ဘာဆက်လုပ်အောင်လုပ်ယဟနာဖြစ်ရင်လည်းပဲဒီခန္ဓာရဲ့ပုံမှာဒီရုပ်တည်နဲ့နေရဲ့ပုံမှာပဲသောတော်ကပြောခဲ့တယ်7မျိုးသောအချင်းရာဖြစ်စဉ်းကျင်နှလုံးသွင်းရမယ်အဲ့တော့ဘာပြောလို့ဆိုတော့ယဟနာဖြစ်သွားပြီဆိုတော့တရားတွေကအကုန်လုံး ပွားများပြီးဖြစ်သွားပြီရှစ်ဆက်ပြီးတော့သိစရာတရားအသိဉာဏ်ဘုံဘုံတို့မလိုတော့ပြီးသွားပြီပေါ့နော်အလုပ်ပြီးသွားပြီဒါပေမဲ့ဘာလို့သူဆက်ပြီးတော့ဒါကိုစဉ်းစားဆင်ခြင်နှလုံးသွင်းရတယ်လေဒါလေးလည်းပဲသူကအဖြေကပါတယ်ဘာလို့ဆင်ခြင်နှလုံးသွင်းရလဲဆိုတော့ဒိဋ္ဌဓမ္မဒုက္ခဝိဟာရမျက်မှောက်ဘဝလောလောဆယ်ချမ်းချမ်းသာသာနေနိုင်ဖို့တဲ့သောသောပြောတဲ့အနိစ္စဒုက္ခအစရှိသည့်ဖြင့်ပုခန္ဓာကိုဆင်ញင်နှလုံးသွင်းမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကဆင်ញင်နှလုံးသွင်းနေတဲ့အခိုက်အတန့်မှာ ချမ်းချမ်းသာသာနေရတမပုထုဇဉ်ကိုပြောနေအောင်တော့ဒီမှာသူ့ကိုပြောနေယဟန္တာနော်ယဟန္တာယဟန္တာတော်မှာသူဒိဋ္ဌဓမ္မဒုက္ခဝိဟာမျက်မှောက်ချမ်းချမ်းသာသာနေဖို့လေပြီးတော့ဗာပြောတယ်ဒိဋ္ဌဓမ္မဒုက္ခဝိဟာရစေဝသဝတ္တန်တိတတိတံပဇင်ညာစတတိတံပဇင်ညာတရားတွေဖြစ်ပေါ်ဖို့ပိုတိုးတက်တယ်နော်တတိတွေတံပဇင်ညာတရားတွေဟုတ်လားအဲ့လိုမျိုးအကျိုးကျေးဇူးကိုရည်ရွယ်ပြီးတော့ယန္တာဖြစ်တဲ့ပုဂ္ဂိုလ်တောင်မှနော်ခန္ဓာ၅ပါးရဲ့အပေါ်မှာ နှိစ္စအစရှိတဲ့အချင်းအရာ7မျိုးဖြင့်မတော်မလို့နှလုံးသွင်းရမယ်ဆင်ခြင်ရမယ်အဲ့ဒါဘုန်းဘုန်းတို့သီလဝန္ဒတုတ်တန်ရဲ့အနှစ်ချုပ်ပဲဟုတ်လားအဲ့ဒါဘုန်းဘုန်းကအရိယာဖြစ်ဖို့အတွက်ရှောင်းလိုက်ရမည်လမ်းတရားကောင်းစဉ်လေးကိုဒီလိုလေးပေးခြင်းလေးပေါ့နော်ဘုန်းဘုန်းတို့ဗုဒ္ဓဘာသာဝင်တွေဟာလေးလေးနက်နက်စဉ်းစားဆင်ခြင်ကြပြီဆိုလို့ရှိရင်လူတိုင်းလူတိုင်းအရိယာဖြစ်ခြင်းများပေါ့နော် အနည်းဆုံးတော့သောတပတိမဉ္ဇဉ်ပူဉ္ဇဉ်ကိုရလိုကြတယ်ဒီဘဝသုတိလို့သိရပြီရှင်အပေလေးဘုံဆိုတယ်နော်ဒုက္ခဘုံနဲ့ကင်းကွာခြင်းညအနည်းဆုံးတော့ဟုတ်တယ်မဟုတ်လားအဲ့လိုဆိုရင်သောတပတိမဉ္ဇဉ်ပူဉ္ဇဉ်ကိုရခြင်းညတယ်အရိယာဖြစ်ခြင်းညဘုရားဘာသာဝင်တွေအတွက်နော်ဒီသုတ်တံမဖြစ်မနေသိထားရမယ်လိုက်တာကျင့်သုံးရမယ်နော်နီလန်တကူလို့မဆိုနိုင်ဘူးလားဆိုနိုင်လေအဲ့လိုဆိုရင်ဘုန်းဘုန်းတို့ ဘယ်တရားရဲ့ပုံမှာဘလို့မှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်ရမလဲအဓိကမေငောအဖြစ်ရဘလို့ဖြစ်ရတော့ဥပါဒနဲ့ခန္ဓာ၅ပါးရဲ့အပေါ်မှာအနေဆအစရှိသောအချင်းအရာ7မျိုးဖြင့်မှန်မှန်ကန်ကန်စဉ်းစားဆင်ခြင်နှလုံးသွင်းရမယ်အဲ့ဒါလို့ဆိုလို့ရှိရင်ဘုန်းဘုန်းတို့အဲ့ဒီ7မျိုးကိုအသေးစိတ်ကလေးအချင်းရသလောက်လေးပြောကြည့်နော်နိုင်ရမမြင်ရဒါနံပါတ်1ဘုန်းဘုန်းတို့အနိစ္စတော်တဲ့ နေဆတော်နေဆဆိုတဲ့စကားလုံးကတော့ရင်းနှီးကြပြီလားနေဆဆိုတာဘာလို့မမြဲတာသို့တော်ဖြစ်နေတာမရှိတော့ဘူးခုတင်လေးဖြစ်နေတာတော့ဖြစ်ခဲ့တာတော့မရှိတော့ဘူးအခုဟာအခုအစ်စ်အနည်းဆုံးအဲ့လောက်တော့ဘုံဘုံတို့စဉ်းစားတတ်ရမယ်ဆင်ခြင်တတ်ရမယ်ခုတင်လေးဖြစ်ခဲ့တာတွေးခဲ့ကြုံခဲ့တာတော့အခုအဲ့ဒါမဟုတ်တော့ဘူးအဲ့ဒါဟာပြီးသွားပြီအခုဖြစ်နေတာအစ်စ် ကိုယ်အတန်ကြားတယ်စိတ်ကူးစိတ်တန်ခံစားမှုအကုန်လုံးပေါ့နော်မြင်နေရတယ်ကြားနေရတယ်တွေးတယ်ကြံတယ်ကောင်းကောင်းဆုဆုဘာပဲဖြစ်ဖြစ်ဖြစ်နေတာဟာအခုဖြစ်နေတာအစ်စ်စောစောကဖြစ်ခဲ့တာမဟုတ်အခုဖြစ်နေတာလည်းရက်တည်နေတာမဟုတ်တောက်လျှောက်ပဲအခုပြီးအခုအခုပြီးအခုမဖြစ်နေတော့အမြဲသောသဘောအချင်းအကုန်လုံးဟာပြောင်းလဲနေဘယ်ရာရဲ့ပုံမှာဘုံတို့အဲ့လိုမြင်ရမှာတော့ဆင်ញင်ရမှာဒီခန္ဓာ၅ပါးရဲ့ပုံမှာဆင်ញင်ရ တော့ခန္ဓာ၅ပါးဆိုတဲ့စကလုံးကလည်းရင်းနှီးကြပြီးသားကြွားဝင်ကြပြီးသားခန္ဓာဆိုသောစကလုံးဒီအတိပ္ပယ်ကပါတော့အစုအဝေးအပေါင်းစုရုပ်တွေပေါင်းစုထားတာကိုယူပက်ခန္ဓာဟုတ်လားရုပ်ဆိုသောစကားသည်ရုပ်ပတိတိရူပဟောက်ပြန်နေတဲ့သဘောအပူနဲ့တွေ့ရင်တစ်မျိုးအေးနဲ့တွေ့ရင်တစ်မျိုးတင့်တင့်တဲ့အစာအာဟာရနဲ့တွေ့ရင်တစ်မျိုးမတင့်တင့်တဲ့အစာအာဟာရနဲ့တွေ့ရင်တစ်မျိုးကောင်းသောဥဒုနဲ့တွေ့ရင်တစ်မျိုးမကောင်းသောဥဒုနဲ့တွေ့ရင်တစ်မျိုး ယမကအရာအမျိုးမျိုးကြောင့်သူသည်အမျိုးမျိုးဖြစ်ပေါ်နိုင်တဲ့သဘာဝရုပ်စုကြီးဟုတ်လားမာစီဆိုဘုရားကြီးရတော့ဘလို့ရှင်းပြတော့ဂျုံမုံလေးတွေရေနဲ့နဲလူယုတ်ကလေးလှုပ်တာဒါလေးကိုဆေးလေးတုပ်တာဟုတ်လားအမုံလေးတွေကိုရေနဲ့စုထားတာဆိုတဲ့အမြင်ဟာပျောက်သွားတယ်နော်အတုံခဲကြီးလာတယ်မလာဘူးကြီးကောင်းတယ်မကောင်းဘူးချိုးဆက်ကြတယ်မကြဘူးဒီတယ်ဘုန်းဘုန်းတို့ရဲ့စိတ်ဟာရက်သွားတယ် တကယ်စင်စစ်အမှန်ကန်မြင်အောင်ဘုံဘုံတို့ကြည့်မယ်ဆိုတဲ့စိတ်ကူးနဲ့ကြည့်မယ်ဆိုရင်အဲ့ဒီအယုတ်ကလေးဟာဘာတွေရဲ့အဆူဝေးလဲကျုံမုံလေးတွေရဲ့အဆူဝေးပေါ့နော်တဘုံတို့လည်းဒီမှာအကျဉ်းများဖြင့်တော့အယိုးတွေဆုထားတာအမာကန်ကြီးပုံသဏ္ဍာန်မျိုးမျိုးနဲ့အယိုးတွေဟုတ်လားအကျော်တွေနဲ့ဖွဲ့ဆက်ထားတယ်ဥတွေကအကုန်လုံးလက်ပတ်ပြီးတော့ရှင်းရှင်းနေတယ်အရည်တွေရေပါနဲ့အုပ်ထားတယ် တစ်ထက်ထဲမှာရှင်သန်ဖို့အတွက်ရုန်းကန်နေကြတယ်ပုထာတာကလေးစာအမျိုးမျိုးရှိတယ်ဝမ်ကောင်းအပြည့်စုံအောင်ကြည့်များပြီကလေးသာရလားနော်အစုံနှလုံးအမြေဖုံးဘေးလုံးရကနာဒီထဲမှာအမြေပါလေးတွေနဲ့ထုတ်ထုတ်ထားတဲ့ကလေးသာလေးတွေရှင်သန်ဖို့ရန်အချိန်မှန်ရုံးကန်အတွင်းမှာရက်ချိန်မရှိနားချိန်မရှိစက္ကမလက်မိနစ်မလက်တိုင်းတိုင်းတုံးတုံးနဲ့သူတို့ကဘာလုပ်နေလဲအလုပ်လုပ်နေကြတယ်ဘာအတွက်လုပ်နေလဲ ရှင်ဖို့အတွက်လုပ်တယ်ရှင်တန်ဖို့ရန်အချိန်မှရုံးကန်အတွင်းမှာတခုပြက်သုံးကြံအားလုံးပြီးဆုံးအနေစာနှလုံးသွေးကြောကဒိုင်းကလေးပေါက်တာနဲ့ကျန်တာတွေလည်းသုံးမရတော့ဘူးဟုတ်တယ်မို့လားတော့ဒါရုပ်အစုဝေးကြီးကိုအနည်းဆုံးအဲ့လောက်တော့မြင်ရပြီးရင်အကုန်လုံးရှေ့ဆက်ပြီးတော့မိတလောက်ညံနဲ့စဉ်းစားရသော်ဘုရားယူဘက်ခန္ဓာရုပ်အစုဝေးကြီးကိုဘယ်လိုပြောရတော့ ရေမြုပ်ဆိုင်ရေမြုပ်ခဲကြီးနဲ့တူတယ်လို့ပြောရနော်မိုးပါပါလားမိုးရွာချလိုက်လို့မြေပေါ်မှာရှိတဲ့အညစ်အကြေးတွေနဲ့ရောပြီးတော့ရေတွေကတကလောစီးသွားတယ်ဆိုလို့ရှိရင်အဲ့ဒီရေတွေကဒီနောက်ကျနေတဲ့အတွက်ကြောင့်အစေးဓာတ်တွေပါတဲ့အတွက်ကြောင့်အနည်းအမြင့်နည်းနည်းလေးလောက်ကွာတာနဲ့ရေမြုပ်တန်းဖြစ်ကြတဲ့အရှိဟုတ်လားဒါကလန်းလန်းလန်းလန်းကြည့်လိုက်လို့ရှိရင်ရေမြုပ်ကြီးပွေးနေရေမြုပ်တုံးကြီးဘုန်းတို့ငငယ်ရဆိုရင်ဒါကတို့ကျိုးမှာရေမြုပ်တုံးကြီးတွေတွေ့နေဒီတိုင်းကြည့်ရင်တော့ရေမြုပ်တုံးကြီးက ပုံမပြတ်ဘူးပဲဒီတိုင်းပဲတည်တည်ချာချာသွားကတ်ကြည့်လို့ရှိရင်ဘယ်လိုလဲဘူးလုံးတည်တည်လေးတွေရာပေါင်းထောင်ပေါင်းတောင်းပေါင်းသိန်းပေါင်းများစွာစုနေအဖျားလောက်ရှိတဲ့ဘူးလုံးလေးတွေအဲ့ဒါလေးတွေကပေါက်တဲ့ဘူးလုံးလေးတွေကတဖြောက်ဖြောက်ပေါက်တယ်ဟိုကရေရဲ့အားနဲ့မို့လို့ထပ်ပြီးတော့ဖြစ်တဲ့ဘူးလုံးလေးတွေကလည်းဖြစ်တယ်အဲ့တော့ဖြစ်တဲ့ဟာဖြစ်ဖြစ်တဲ့ဟာပြက်သွားနေတာအဲ့တော့ပုံကတော့တင်ရုပ်တရက်ကြီးတော့ဒီတိုင်းဒီတိုင်းကြီးလို့ထင်းနေတယ်ဒါပေမဲ့ဒီတိုင်းဒီတိုင်းကြီးဟုတ်သလားမဟုတ်ရုပ်အစုကို နော်ရေမြုပ်ဆန်ရေမြုပ်ခဲကြီးနဲ့တူတယ်လို့ပေးတဲ့ဥအလွန်မကိုပဲသဘောပေါက်เสียကောင်းတယ်နော်ဒါရင်လားဒါကိုအမိပြုပြီးတော့နေတဲ့နမခန္ဓာဘယ်နှမျိုးတော့၄မျိုးတူရရှုပြီးတော့မြတ်စွာဘုရားပြောတာနန်းအစုဝေးကြီး၄မျိုးအဓိကကောင်းဆောင်တာကတော့ဝိညာဉ်နဲ့ခန္ဓာတိမျက်စိနဲ့အယောင်နဲ့တွေ့တယ်တိတယ်ဝိညာဏတ္တဖြစ်လာတာအာဂန္ဓုသဘောလေးမိပွင့်ကလေး ရံပတ်နဲ့မိကျဆန်နဲ့ခုနိုင်တော့တခါတည်းပို့လိုက်တဲ့အခါမိကတောက်လာဘုံကိုလက်နဲ့တီးလိုက်တယ်အတန်ထွက်လာအတန်ဟာဘုံထဲမှာလည်းမရှိဘူးလက်ထဲမှာလည်းမရှိဘူးပြီးရင်ထွက်မဟဲ့ဆိုပြီးတော့ဘုံထဲဆုထားတာလည်းမရှိဘူးဒါပေမဲ့ထိမိတာနဲ့ထိမိခြင်းဒီဟုသောအကြောင်းကြောင့်အတန်ဟာထွက်လာဟုတ်လားဒါကြောင့်ဒီစိတ်ကလေးကသူကအလွန်မှအာဂနုသဘောလေးတောင်းလျှောက်အခုဖြစ်အခုဖြစ်အခုဖြစ်အခုဖြစ်အာဂနုလေးသူကအမြဲတမ်း နော်အမြဲတမ်းရှိနေတာမဟုတ်သူကအဖြစ်တရားခေါ်တာပေါ့နော်အာယုန်နဲ့တော်တာနဲ့တိုက်လို့သူကဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့တရားပဲဒါဟုတ်ဘုံဘုံတို့ကအမိအရာကိုဆွဲထားတာဒီစိတ်ကိုပါငါဒီစိတ်ကိုပဲသူဆွဲထားတာကိုဆွဲနေတဲ့စိတ်ကရှိတော့တာမဟုတ်ဘူးကိုတိလိုက်တဲ့စိတ်ကရှိလိုက်တော့တာမဟုတ်နောက်ထပ်အစ်စ်အစ်စ်တွေကြီးပဲဟုတ်တယ်မဟုတ်လားအဲ့လိုပဲနားနဲ့အတန်နဲ့တွေ့တယ်တိစိတ်တွေဖြစ်တယ်ဒါတွေပါတော့ဝိညာဉ်ကြောင့်ကိုပြောတာစကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ် အကျေပြိုးနေရဆုံးမှာမဟုတ်ဘူးနော်ဇကုံဇပိစရူပိစဥပိစတိစကုဝိညာဏမျက်စိကိုအယောင်ကိုအကြောင်းပြုပြီးတော့ဇာတိစိတ်ဆိုတာအမြင်တိစိတ်ဆိုတာဖြစ်တယ်အဲ့ဒီသုံးခုပေါင်းစုံမိတာကိုဖတ်တာလို့ခေါ်တယ်တိဏ္ဍသင်္ကတိတိဖတ်တော့ဖတ်တာပြည့်စရာဝေဒနာဟုတ်လားဝေဒနာပြည့်စရာတဏ္ဍာတဏ္ဍပြည့်စရာဥပါဒနာဒီလိုဘုံဘုံတို့တဘာဝတရားတွေလေပတ်မှုဖြစ်စဉ်နော်အဲ့တော့အဲ့ဒီဝိညာဉ်ခေါင်းဆောင်တဲ့အခါကျတော့ဘုံတို့ခံစားမှုတွေဆိုတာ နောက်လိုက်အနေနဲ့ဖြစ်တယ်သူကလည်းပဲအဆောက်အုံကြီးမားလုံးလို့သူ့လည်းပဲခန္ဓာအစုအဖွဲ့တစ်ခုမြင်တယ်မြတ်စွာဘုရားဟောတယ်ဝေနဲ့ခိုင်တာမှတ်သားမှုကောင်းတယ်ဆိုတယ်ဘာပဲညာပဲအမျိုးမျိုးထင်နေသူလည်းအလွန်ကြီးကျယ်လို့သင်္ကြခန္ဓာအစုဝေးတစ်ခုဟုတ်လားကောင်းတယ်လို့ထင်ရင်လောဘတွေနဲ့တုံ့ပြန်ကြတယ်ဆိုတယ်လို့ထင်ရင်ဒေါသတွေနဲ့တုံ့ပြန်ကြတယ်ကြိုက်ချင်းမကြိုက်ချင်းချစ်ချင်းမုန်းချင်းအမျိုးမျိုးတကာတဲ့စိတ်ကဘာလို့နေလဲတုံ့ပြန်နေတယ်ငြိမ်းခံနေတာမဟုတ်ဘူးနော် အဲ့ဒီတုံ့ပြန်နေတာကိုဘာခေါ်တော့သင်္ခါရပြုတ်လုပ်တယ်အကောင်းတွေဆိုးတွေဖြစ်တယ်ကုသိုလ်တွေအကုသိုလ်တွေဖြစ်တယ်ဒါသင်္ခါရတရားဘာတွေကိုပြောနေတာဘုန်းဘုရားဥပါဒณะခန္ဓာ၅ပါးကိုပြောနေတာဘုန်းဘုန်းရဲ့ဆွဲမဲ့မှုဥပါဒတရားအဲ့ဒီ၅မျိုးပေါ်မှာပဲဖြစ်နေတာရုပ်စုဝေကြီးပေါ်မှာဖြစ်တယ်ခံစားမှုပေါ်မှာလည်းအကြီးအကျယ်ဖြစ်တယ်ခံစားရတာမျိုးလေးခံစားနောက်တစ်ထပ်ခံစားခြင်းနေတယ်စိတ်ကဟုတ်လားမှတ်သားမှုအကုန်လုံးတုံ့ပြန်မှုအကုန်လုံးပေါ်မှာဖြစ်တယ်ဆရာတော်ကြီးကတော့ဘယ်လိုရှင်းပြလဲ ကိုကိုကိုတဲ့မွေးရရစပြီးတော့တယောက်တည်းဘာပြောင်းလဲမှုမှမရှိတဲ့အသက်ရှင်နေတဲ့ကိုလို့ထင်းနေတာအဲ့ဒါကိုကစဥပါဒဆွဲနေတယ်ကိုထင်းတဲ့အတိုင်းဟုတ်မှာမဟုတ်ပဲတကယ်ကတကယ်ကအမြဲပြောင်းလဲနေတဲ့အရာကြီးသူတို့အမြဲပြောင်းလဲနေတယ်လို့သိကုန်သိဟုတ်တယ်မဟုတ်လားဟုတ်ဘလို့လဲသူ့လည်းပဲဒီတိုင်းဒီတိုင်းပဲဒီလူပဲဟုတ်လားဩသူနဲ့ငါနဲ့ရင်းနေခဲ့တာနှစ်ပေါင်းဘလောက်ကြာပေါ့ပြောင်းကုန်မပြောင်းဘူးပြောင်းတယ်လို့ကိုမသိဘူးနော်ဟုတ်လား ဒါပါတွေတော့ဥပါဒဏ်တွေဖြစ်နေတယ်เนาะဒါကြောင့်မလို့ဒီရုပ်ဝေဒနာပညာသင်္ခါရဝေဒနာပါခေါ်တော့ဥပါဒဏ်နဲ့ခန္ဓာတော့ဘယ်တရားရဲ့ပုံမှာဘယ်လိုမှန်မှန်ကန်ကန်စဉ်းဉဏ်နှလုံးသွင်းရမလဲဆိုတဲ့အဓိကမေးခွန်းကိုဖြောင်းမပြနေနော်ဘယ်တရားရဲ့ပုံမှာနှလုံးသွင်းရမှာတော့ဥပါဒဏ်နဲ့ခန္ဓာ၅ပါးရဲ့ပုံမှာမျိုးလေးပြောရရင်ကိုလို့ထင်နေတဲ့ငါလို့ထင်နေတဲ့ဒီဖြစ်နေတဲ့သဘာဝတရားတွေရဲ့အပေါ်မှာပဲစဉ်းဉဏ်ရဘဝရဲ့ပုံမှာစဉ်းဉဏ်ရ ဘလို့ဆင်ခြင်ရမလို့7မျိုးတောင်ဆင်ခြင်ရမယ်တဲ့နံပါတ်1အိဋ္ဌတော့မမြဲဘူးအခုမမြဲဘူးဆိုတာကိုပြောရင်းနဲ့ခန္ဓာ၅ပါးကြောင့်ရောက်သွားနော်ဘယ်ဟာမှမြင်နေတယ်ဆိုတာမရှိဘူးရုပ်ရှုဝေကြီးကတော့ရှင်မျိုးဆိုင်ကြီးအမြဲတဲ့တဘာဝမြင်အောင်ကြည့်ဝေဒနာကြတော့ဘလို့ဟောတော့ရေဘောကလေးများလို့တဲ့နော်ရေမျက်နှာပြန်မှာမိုးပေါက်ကလေးကြားတဲ့အခါကျတော့မိုးပေါက်ရေကြားလိုက်တဲ့အရှင်အားကြောင့်ရေမျက်နှာတွေနဲ့အဝိုင်းကလေးဖြစ်သွားတယ်အဲ့ဒီအဝိုင်းကလေးက ပိုင်းလေးနဲ့ပုံဖော်ထားဟုတ်တယ်မဟုတ်လားပိုင်းလေးနဲ့ပုံဖော်ထားအဲ့ဒါဆင်ဆင်ဆင်ဆင်ပြီးတော့အဝိုင်းလေးကကျဲကျဲကျဲကျဲသွားတာပါနော်ပြီးတော့လည်းဖြေသွားဇက်တိုက်ကြနေတဲ့ဝိုင်းကနေဝိုင်းကနေဟုတ်လားခန်းစားချက်ကလေးကအဲ့လိုခန်းစားချက်ကလေးကလောက်နေတဲ့သဘောလေးလောက်ပဲလို့မြင်တဲ့ဟိုတနေ့ဘုံကစဉ်းစားကြည့်ဩကိုယ်ခန္ဓာကိုယ်ကြီးကိုလမ်းမှာကြနေတယ်နော်အမဲရိုးလို့ခွေးရိုးလို့ အယိုးတွေလိုများအယိုးတွေပေါ်မှာသဘောထားတယ်လို့သဘောထားကြည့်ပါဘလောက်လွတ်လပ်ဘလောက်ပေါ်ပါဘူးကန်စားမှုတွေကိုလေးတိုက်လို့လှုပ်နေတယ်တစ်ပင်ပြားလေးလောက်သူ့သူလှုပ်နေတာပဲလေဒီထဲမှာလည်းကန်စားမှုကလှုပ်နေတာဝေဒနာကိုရေဘွက်နဲ့ဥမာပေးတာအလွန်မှသဘောကျလှိုင်းထသွားရုံလေးပါပဲပြီးတော့လည်းငြိမ်သွားတာပါပဲဟုတ်တယ်မဟုတ်လားသင်ညာကြတော့ဘယ်လိုပြောတော့တန်လျက်တောက်ပြက်နေတဲ့သဘောနော်အဲ့တော့ဒီနေ့မှာဘုန်းဘုန်းတို့ အိဋ္ဌမတည်မြဲဘူးဆိုတာဒီဖြစ်ပေါ်နေတဲ့သဘာဝတရားတို့ရဲ့အခုဖြစ်နေတာဟာသုံးလုံးကဖြစ်နေတာမဟုတ်ဘူးအခုဖြစ်နေတာလည်းနောက်ဖြစ်နေတာထိလိုက်သွားတာမဟုတ်ဘူးလို့ပိုင်းဖြတ်ပြီးတော့ဘုံဘုံတို့ကြည်နိုင်တဲ့မြင်နိုင်တဲ့ဉာဏ်ရသတိပဋ္ဌာန်တရားကိုကြိုးစားလို့ရှင်ဒီအိဋ္ဌတော်ဆိုတာအလိုလျောက်ဖြစ်ဟုတ်လားပြစ္ဆုတ်ပန်တိုင်းကိုသာဘုံဘုံတို့အတိအမှတ်လေးပြုတ်ပြီးတော့နေကြည့်အိဋ္ဌတော်ဆိုတာမလုပ်လာဘူးနော်သဘောပေါက်တော့ ဩအမြဲတမ်းပြောင်းလဲနေတာဒါဟာသောသောဟာမဟုတ်တော့ပါလားသောသောဟာတွေလို့ထင်နေလို့ဒါနဲ့ဘုန်းတော်မှာနှစ်သက်ခြင်းမနှစ်သက်ခြင်းဖြင့်ဒီတဘာဝတရားတွေရဲ့ပုံမလုပ်နေတာတော့စွဲနေကြတာဟုတ်ရဲ့လားဒါကြောင့်အနိစ္စတော်မမြဲဘူးလို့ရှုရမယ်တဲ့နောက်ဒုက္ခတော်တဲ့ဆင်းရဲတယ်လို့ရှုရမယ်ဆင်းရဲတဲ့အရာတွေဒုက္ခရောက်နေတဲ့အရာတွေဒီနေ့မှာဘုန်းဘုန်းတို့ ဒုက္ခဆိုတဲ့စကားလုံးကခဏခဏလည်းပြောနေကြပါလေဒုက္ခဝေဒနာရာမှာပြောတဲ့ဒုက္ခရှိတယ်တခုခုနဲ့တိုက်ပြီးလို့ခိုက်ပြီးလို့ယောဂဝေဒနာဖြစ်လို့ခံရခက်လိုက်ခန္ဓာကိုယ်ကြီးဟုတ်လားပေါ်ရဟေးရညီးရညူရလောက်အောင်ထင်ရှားနော်ဒီခါလေးကောင်းကြိုက်ပြီးဆိုရင်အရန်ကိုသိတာမှာပဲဗိုက်ဒေနာပြီးအံ့ညင်ပြီးဆိုလို့ရှိရင်ဇောကျူးများတောင်ပြန်တယ်ဒါပါလေတော့ဒုက္ခဝေဒနာဟုတ်လားနောက်ဒုက္ခလက္ခဏာဒုက္ခလက္ခဏာဆိုတာယုံနံတို့ရဲ့ ဆင်းရဲတဲ့သဘောဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခလက္ခဏာထဲမှာပဲအကျုံးဝင်ရသူကြတော့ဘာကိုဆိုလိုတာလဲဖြစ်လာတာကိုကစားပြက်ဖို့ဖြစ်လာတာဖြစ်တဲ့အတွက်ကြောင့်ဖြစ်ချင်းဒီလည်းမကောင်းဘူးပြက်တာဟာတကယ်မကောင်းဘူးအဲ့ဒါကိုဆရာကြီးကဘလို့ရှင်းပြလို့ဆိုတော့ဆရာကြီးရှင်းပြတော့ကိုကရန်သဘောကျ ပင်လေကန်းဆက်မှာတဲ့တဲပြင်းတဲပြင်းလေးတွေပေါ်မှာခယူလေးတွေအကောင်လေးတွေသူတို့ရဲ့အိမ်လေးတွေဆောက်တာရှိတယ်ဟုတ်တယ်ဘုံဘုံငပလီရောက်တော့ကြည်လိုင်းလေးရလာနဲ့တောက်လျှောက်ပြက်သွားတယ်အလိုင်းရပြန်သွားတော့သူတို့ကလည်းအလုံး30ဆောက်ကြပြန်ခဏနေတော့လာပြန်ပြီးပါသွားပြန်ကြည်ကြည်တိုင်းနော်မျက်စိလည်းမြင်းကြည်တိုင်းဟိုမိနစ်ပိုင်းလေးလောက်တော့မကြဘူးအဲ့ဒါလေးတောက်တောက်တောက်နဲ့ဆောက်တယ်တော်လာဘာကောင်လေးတွေမှမသိဘူးသူဆိုအကောင်တို့တောင်မှမသိနိုင်ဘူးနော်ဒါပေမဲ့သူတို့ဘာလို့တော့လုံနေတယ် ကိုလူတယောက်အနေနဲ့ကြည့်မယ်ရှင်စိတ်ပြက်စရာကြီးအခုပဲဆောက်အခုပဲမရှိပြက်မဲ့ဟာကြီးဆောက်ဒါဒုက္ခပဲပေါ့နော်သူ့နေရာကိုဝင်ကြည့်နောက်ထပ်ဘာတစ်ခုဥမာထပ်ပေးတော့ဆိုတော့ဆိုရတချို့ကလေးအဖက်မတင်ကြတဲ့မိဘတွေရှိဇနီးမောင်နှံတွေရှိဝေးပြီးလာလာလောက်နဲ့သေးတချို့သမွေးပြီးတစ်နှစ်လောက်နေသေးချစ်လို့မှမဝသေးဘူး तू ကသေးအဲ့တော့ဘာစဉ်းစားမိတော့ဆိုတော့သေမဲ့တူတူမြန်ဘာလို့မွေးနေဟောစဉ်းစားကြည့်စဉ်းစားကြည့် ဟိုသားသမီးသေးကြည့်လိုက်ဟုတ်လားဘလောက်စိတ်ပြည့်စရာကောင်းတော့သေးကြည့်လိုက်ခုပဲမွေးလားလောက်နေသေးဘလောက်မွေးအလုရှုပ်တက်ရှိတာပဲလေဟုတ်တယ်မဟုတ်လားအဲ့လိုပဲရုပ်တည်နံနေရတယ်ဖြစ်ပြီးတော့မရှိတော့မရှိမဲ့တူဘာလို့ဖြစ်နေရောဖြစ်တာကွာစမဖြစ်နေတော့အော်မို့ကိုယ့်ကိုစဉ်းစားကြည့်နော်ဒါစရုပ်ကြီးရဲ့ဉာဏ်ကိုမှီပြီးတော့ဘုန်းတို့ပြောနေတာဟုတ်လားအဲ့တော့ဒုက္ခလက္ခဏာဆိုတာအဲ့ဒါကိုပြောတာကောင်းတာတွေကလည်းဖြစ်လာတယ်မရှိတော့ဘူး ကောင်းတယ်လို့တောင်းမှဘယ်နာလေးကိုပြောရမှမသိတဲ့အနေအထားမျိုးတစ်ခုအိဋ္ဌကိုသာမြင်ပဲဆိုရင်ဒါအိဋ္ဌကိုမြင်မြင်တာကိုအခြေခံပြီးတော့မှဒုက္ခကိုနားလည်နေတာနော်တကယ်တမ်းဒုက္ခလက္ခဏာဆိုအဲ့ဒါတော့ဒုက္ခဝေဒနာမှာပြောတဲ့ဒုက္ခရှိတယ်ဒုက္ခလက္ခဏာမှာပြောတဲ့ဒုက္ခရှိတယ်ပြီးတော့ပါတော့ဒုက္ခသစ္စာမှာပြောတဲ့ဒုက္ခရှိတယ်ဟုတ်လားသူကြတော့မညံဖုန်ညံဖြစ်တာလားနော်ပိုင်းခြားပြီးတော့သိနိုင်တဲ့အရာဒါဘုံဘုံတို့အမိသေးဘူးပေါ့နော်ထားလိုက်တော့တော့ဒီယုတ်တင်တယ်လေးဖြစ်နေရတာ ဆင်းရဲတဲ့သဘောတွေလို့အဲ့ဒီလိုမျိုးဘုံဘုံတို့စဉ်းစားရမယ်ဆင်ခြင်ရမယ်။ဘာဖြစ်နေလို့မှနော်နှစ်သက်ပေါ်ရမျက်နှိုးပေါ်ရမဟုတ်ဘူးဆိုတဲ့အမြင်ပေါ့ဒုက္ခတော့ဆင်းရဲတယ်။သောတာပန်ဖြစ်ခြင်းလို့ရှိရင်တိလပြည့်စုံတဲ့ပုဂ္ဂိုလ်တယောက်စစ်တမျိုးသောနီလန်းဖြင့်စဉ်းစားဆင်ခြင်ရမယ်ခုဘယ်နှမျိုးတော့နှမျိုးရှိတာနော်နေစာတော့ဒုက္ခတော့ဒါတွေကဇာဝနာဝရှိနေတာဆိုခတ်တက်ကလေးတော့နောက်ရောဂတော့တဲ့ ရုပ်တည်နံတွေဟာယောဂါကြီးပါလို့မြင်ရတယ်ရုပ်ကိုမှယောဂါလို့မြင်ခိုင်းတာမဟုတ်နံကိုလည်းယောဂါလို့ပဲခိုင်းရသောအဖြစ်တော့ယောဂါယောဂါလို့ပြောကြတယ်မြတ်စွာဘုရားယောဂါဆိုတာဘာလို့ပြောတာတော့ငယ်ငယ်တော့တိတိကုဆရာဘုရားကြီးဟောတဲ့ဘဝတံမိုးထဲမှာအတန်အနေထားပါကောင်းထဲမှာစွင့်ခောခောရောဂောတိဗန္ဒီဥစ္စတိကတမောနုခောယောဂါယောဂါလို့ပြောကြတယ်ယောဂါဆိုတာဘာလို့ပြောတာလဲ ယောဂဆိုတာရုပ်တရားကိုပြောတာအဲ့လိုဟောထားဒေသနာရှိရနော်ဒီမှာဘုန်းတို့ယောဂလို့ရှုရမယ်ဆိုတာကြတော့ရုပ်တရားကိုသာလင်ယောဂလို့ရှုရမယ်ဆိုတာမဟုတ်တော့ဘူးနာမ်တရားကိုလည်းယောဂလို့ရှုရယောဂလို့မြင်ရမယ်တတိယကယောဂဆိုတာဘလို့ယောဂဘလို့အနေထားမျိုးကိုပြောတာလို့ဆိုတော့သူကနောက်လာမယ်ဒီရှုပုံရှုနည်းလေးတွေနဲ့ရောရှက်သွားမှာဆိုလို့ပိုင်းခြားပြီးတော့တိဖို့ဘုံမပြောတယ်ဟုတ်လားယောဂဆိုတာဘာလို့ဆို နာရာရှိယောဂတဲ့နော်နာရာရှိပျောက်လည်းမပျောက်ဘူးသေးလည်းမသေးဘူးတော့ကြပေါ်လာလိုက်နှိမ့်ဆက်လိုက်တပိမ့်ပိမ့်တညောင်ညောင်နဲ့ဟုတ်လားနာရာရှိယောဂသူထဖောက်ခြင်းတဲ့အချိန်ထဖောက်လိုက်မှာပဲပျောက်တယ်လို့လည်းမရှိဘူးအဲ့လိုပဲဒီယုတ်တည်နံတွေဟာနာရာရှိယောဂဖြစ်နေတာနဲ့တူပဲဘယ်အချိန်ထပြီးတော့ဘယ်လိုဒီဒုက္ခပေးမယ်လဲမသိဘူး လုံးဝကြီးဒုက္ခမဖြစ်ဘူးလို့တတ်တာရနေတာမျိုးမဟုတ်ဘူးတခါတလေကြက်တော့လည်းပဲကိုယ်နဲ့ကိုဒုက္ခရောက်တယ်လို့လည်းမသိဒါပေမဲ့နာရရှိယောဂဆွဲနေတဲ့လူတယောက်ဟာစိတ်ချလက်ချဘာဒုက္ခမှမရှိဘဲနဲ့လွတ်လွတ်လပ်လပ်နေနေရတာမျိုးမဟုတ်ဘူးဟိုကနဲ့မတက်ဒါနဲ့မတက်ဟိုကရှောင်းရဒီဟာရှောင်းရနေတာထိုင်တာသွားတာလာတာစားတာတောက်တာအကုန်လုံးမလုပ်နေရစင်းချင်းနေရတယ်မမလိုက်နဲ့မှားလိုက်တာနဲ့ပါပြီ ဟုတ်တယ်မဟုတ်လားဘလို့ပဲဘုန်းတို့ဒီရုပ်တည်နံနေတဲ့သဘာဝကိုစဉ်းစားကြည့်မမှားလိုက်နဲ့မှားလိုက်တာနဲ့ဒုက္ခရောက်တယ်စိတ်ကလည်းစိတ်ထားမမှားလိုက်နဲ့မှားလိုက်တာနဲ့ဆင်းရဲပြီဟုတ်တယ်မဟုတ်လားဒါကြောင့်မို့လို့ဒီရုပ်စုနံစုသဘာဝတရားကိုယောဂလို့ဆင်ញင်ရမယ်တဲ့ဘလို့ယောဂလို့ဆင်ញင်ရမှာတော့နာရာရှိယောဂနဲ့တူတယ်လို့ဆင်ញင်ရမယ်နေသတော့ဒုက္ခတော့အရောဂတော့လေးခုမြောက်ကြတော့ဘာပြောလဲကန္ထတော့တဲ့ကန္ထတော့ဆိုတာက ပေါက်ကွဲပြီးတော့နေတဲ့ပြည်တွေသွေးပုတ်တွေတစိုးစိုးထွက်နေတယ်အကြည့်အခဲကြီးကနေရင့်ပြီးတော့ဖြစ်သွားတယ်အနာလုံးကြီးတွေပြောတာကိန်းနေရနာတို့အနတ်ပစုတ်ဆိုတော့အဆိုးဆုံးပဲအနတ်ပစုတ်ကြောလေကုတ်ခမသိရင်သေတာပဲဘုံငယ်ငယ်ကဘုံရွာဆရာအနတ်ပစုတ်ပေါက်ကုတ်မှပေါက်အဝကွာဆရာလက်ဖေးရတောက်ပံလုံးလောက်ရှိအထဲထဲမှာ ဟုတ်တယ်နဲ့10ခိုက်လောက်ရှိတဲ့ဗတိစာကိုခွေးပြီးတော့ထက်ခုံဝန်းသွားအမြင့်ကြီးတွေလောက်ကောင်ကြီးတွေလိုပဲဆွဲနှုတ်ခံရတယ်။ဩနေအောင်ခံရတယ်ဝုလေးကုန်းပြီးတော့အဲ့ဒီအနာကြီးကနော်ကိုမပေါက်လို့နော်ပေါက်လိုက်လို့ရှင်သွေးစုနာတို့ဘာလို့ပေါက်တာတော့လောက်ခံရခဲ့တယ်ဟုတ်လားဒါကြောင့်ဒီရုပ်တည်နဲ့ရုပ်ကိုယ်သာလင်ဂန္ဓာတော်လို့ရှုခိုင်းတာမဟုတ်နာမ်ကိုလည်းပဲဂန္ဓာတော်လို့ရှုခိုင်းတာဒါကကြည်ကြည်ပြည့်ပြည့်နားလည်ဖို့လိုတယ်သူက ဒီအနာလုံးတွေအနာဆိုးတွေဟာတဲ့အမြဲတမ်းသူကသွေးတွေပြည်တွေကိုဖြစ်စေပြီးတော့မတတ်မရှင်းမတတ်မရက်ဒုက္ခဆူဆူဝါးဝါးပေးတယ်အဲ့လိုပဲဘုန်းဘုန်းတို့ရဲ့ဒီခန္ဓာကိုယ်ကြီးကအနာတွေစုတာမျက်စိကလည်းအနာပဲပေါ့နော်နားကလည်းအနာပဲနှာခေါင်းကလည်းအနာပဲလျှာကလည်းအနာပဲကိုယ်ကလည်းအနာပဲစိတ်ကလည်းအနာပဲအနာ၆လုံးလို့မှတ်ခြင်းမှတ်ထားတယ် အဲ့ဒီအနာ၆လုံးကရာဂဒေါသမောဟတိဟူသောကိလေသာပြည်တွေတွေးတွေထွက်တယ်။ကြိုက်စရာမြင်တော့မျက်စိမှာရာဂတွေးတွေပြည်တွေထွက်တယ်။မုန်းစရာမြင်တဲ့အခါကျတော့မျက်စိမှာဒေါသပြည်တွေတွေးတွေထွက်တယ်။ဒါအခြေတုံးစဉ်းစားကြည့်နော်။ရသော်ဘုရားသိသိချင်တာအဲ့ဒီအထိဘယ်ရုပ်ဘယ်နာမည်ဖြစ်ဖြစ်ပြည်တွေတွေးတွေထွက်နိုင်တဲ့နော်အနာတုံးမယ်ဒေသနာတစ်ခုကောင်းတဲ့ရောက်တာ။ ဒါဘုံဘုံတို့ ਨੇ တူလုံးလို့ခဏခဏလည်းပြောပြပါအခြေခံအဖြစ်ဘုံဘုံတို့ပုထုဇဉ်တတ်တော်ဟာတွေဟာဒေါသအာကြီးကြတာများပြောလိုက်ရင်မခံနိုင်ဘူးသိလိုက်ရင်မခံနိုင်တာပဲများတယ်ခံနိုင်တာကိုသိမရှိဘူးမခံနိုင်ဘူးစိတ်တူတယ်ပေါ့နော်နည်းနည်းလောက်လေးပြောတာနဲ့ဘုံတို့ရဲ့စိတ်ဟာစိတ်တူနေပြီမခံချင်ဘူးအဲ့ဒါကိုမြတ်စွာဘုရားဥမာဘလို့ပေးတော်ဆိုတော့အနာဟောင်းအနာဆွေးများဟာဗာလေးနဲ့ပဲထိမိထိမိ သူကသွေးတွေပြည်တွေထွက်ဖို့ရန်တဲ့မယ်ထွက်ပြီးပြီခိုင်းမိတာနဲ့သွေးတွေပြည်တွေထွက်ပြီးနေပြီအဲ့တော့ဘုန်းတို့ရဲ့စိတ်ဟာတခုခုအစင်မပြေတာနဲ့တွေ့ပြီဆိုတာနဲ့အစင်မပြေသည့်အားလျော်ဆိုတာတွေးတွေပြည်တွေထွက်တယ်အစင်ပြေပြီဆိုတော့လေပြည်သည့်အားလျော်ဆိုတာထွက်ပြန်ပြန်ဒါကြောင့်မလို့ရုပ်ကိုပဲဖြစ်ဖြစ်နာမ်ကိုပဲဖြစ်ဖြစ်မြတ်စွာဘုရားကန္ထတော်အိုင်းအမာကြီးနဲ့တွေ့အနာရွေးအနာပြက်အနာအိုကြီးတွေ ယောဂနဲ့မတူဘူးเนาะခုနယောဂမှာတော့နာတာရှိလို့ပြောတာမြဲတမ်းသတိထားပြီးတော့နေရတာအခမသိတဲ့ကျင်သူကဝင်ပြီးတော့တွေ့ပါမယ်ဟုတ်လားအခုကတော့အဲ့လိုမဟုတ်ဘူးအလုံးမသိတာထင်ရှားပြီးတော့ဟုတ်လားသူတွေရွှဲရွှဲပြီးတွေရွှဲရွှဲနဲ့ဒါလည်းမဖြစ်သေးနဲ့เนาะဖြစ်လိုက်ရင်မလွယ်ဘူးဒီကိစ္စဟုတ်လားနေစာတော့ဒုက္ခတော့ရောဂတော့ခန္ဓာတော့ပြီးတော့ပါတော့တန်လှတော့တန်လှတော့တန်လှဆိုတာညောင်းမြားလို့လည်းပဲအဓိပ္ပာယ်ရတယ် ညောင်ဆူးလေတယ်လို့သဘောထားမယ်တဲ့ရုပ်တည်နယ်လေးဖြစ်နေတာညောင်ဆူးလေတယ်လို့သဘောထားရမယ်ညောင်ဆူးနေတာလို့ဆင်ញင်ရဘုန်းတို့ညောင်ဆူးပြီဟေးဆိုလို့ရှိရင်တော်တော်နဲ့လည်းပြန်မထွက်တခုခုထိမိခိုင်းမိတာနဲ့မြက်တဲ့မြက်တဲ့နဲ့ဒါညောင်ကသေးသေးဆိုရင်သေးသေးပေါ့နော်အကြီးဆူးနေမှဆိုဘလို့နေမလို့ခွဲစိတ်ပြီးတော့ထုတ်ရမှာနော်သူဥစ္စာဒီတိုင်းထားလို့မရဘူးဟုတ်လားဒါကြောင့်ဒီရုပ်တည်ဖြစ်နေတာဝေဒနာတွေဖြစ်နေတာသင်္ညာသင်္ခါရဝိညာဉ်ဒီနံဓာတ်တွေဖြစ်နေတာကို ညောင်စုခံနေရတာငါမဲ့ညောင်စုခံနေရတယ်ဒီဥစ္စာကြီးကအနှောင့်အယှက်အခုအထစ်ကြီးပဲချောချောမွေ့မွေ့သွားနေတာမဟုတ်ဘူးဒီဥစ္စာကိုမြင်အောင်စဉ်းစားနော်တာဘာပြောလို့တန်လာတော်ဆင်ញင်တတ်ဖို့တွေကိုဘုံဘုံတို့ညံမိတဲ့လောက်ကလေးပြောပြဟုတ်လားနေစာတော်ဒုက္ခတော်သောကတော်ကန္ထတော်တန်လာတော်နောက်အခတော်တဲ့အခကိုဆင်းရဲတော်လို့ဘာသာပြန်ကြတာလည်းရှိတယ်ဒီမှာဆိုကြီးက ဆင်းရဲတယ်ဆိုတာဒုက္ခတော့ဆိုတာ ਨੇ ပြောခဲ့ပြီးဖြစ်တဲ့အတွက်ကြောင့်အခါတော့ဆိုတာဆင်းရဲတယ်လို့ဆင်ញင်ရမှာမဟုတ်ပါဘူးတဲ့မကောင်းတဲ့အရာကြီးလို့ဆင်ញင်ရမှာတဲ့ရုပ်တွေနဲ့နေဖြစ်နေတယ်ဆိုတာကောင်းတဲ့အရာကြီးဖြစ်နေတာမဟုတ်မကောင်းမှုကြီးဖြစ်နေတာမကောင်းမှုရဲ့အကျိုးဆက်ဟာဆင်းရဲဒုက္ခမျှတာဖြစ်တယ်လို့ရုပ်တွေနဲ့နေရဲ့နောက်ထပ်ဆက်ဆက်ဆက်ဆက်ဖြစ်မဲ့အကျိုးဆက်ဟာလည်းကောင်းတာတစ်ခုမှမပါဘူးတဲ့ဒါကြောင့်မလို့ तू မကောင်းမှုတက်တက်မကောင်းတာကြီးတက်တက်ပဲလို့ပြောတာ အဲ့ဒါကိုပါတော့အကတော်ဘာမှမကောင်းတဲ့ဟာကြီးကောင်းတာတစ်ခုမှမရှိတဲ့ဟာကြီးလို့ဒီရုပ်ရဲ့ပုံမှာတရားတွေအကုန်လုံးကပုံမုတ်တင်ပါတယ်အနေစာဆိုတဲ့တလုံးပေါ်မှာအဓိကမူတည်နေမယ်လို့ထင်တယ်အနေစာကိုကောင်းကောင်းမြင်ကျန်တာတွေအကုန်လုံးသဘောပေါက်အနေစာနဲ့ဆက်ဆက်ပြီးတော့မှပဲနားလည်လို့နားလည်ဖို့လွယ်ကူမဲ့အရာအနေစာကိုကောင်းကောင်းသဘောမပေါက်သေးဘူးဆိုရင်အခုပြောတာတွေပဲသဘောပေါက်ဖို့ခက်လိမ့်မယ်နော်ကိုမြတ်စွာဘုရားဆင်ခြင်ခိုင်းတာအကတော် ဘာမှမကောင်းပါဘူးမကောင်းတာတွေကမကောင်းတာတွေကြီးဆက်ဖြစ်ရုပ်တည်နံတွေကရုပ်တည်နံတွေပဲဆက်ဖြစ်မယ်ခြေရဖြစ်တဲ့ယုံနံကလည်းပဲဖြစ်ပြီးတော့ပျောက်သွားတာနောက်ဖြစ်မဲ့ယုံနံလည်းဒါမျိုးပဲဒါမျိုးကိုပဲမပြီးနိုင်သွားတယ်ကိုကအမှန်မသိလို့ဒါဒါရဲ့ပုံမှာမကောင်းတာကိုမကောင်းမှမသိနေတာကိုဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဒါ6ခုမြောက်စဉ်းစားဆင်ခြင်ရအကတော့မကောင်းတဲ့အရာကြီးလို့ဆင်ခြင်ရမယ်နောက်ခုနှစ်ခုမြောက်ကအာဘာရတော် အာဘာနာဆိုတာလေအနာယောဂါကိုပြောတာဒါပေမဲ့ဒီနေရာမှာဘယ်လိုအနာယောဂါမျိုးဆိုလိုတော့ဆိုတော့ဖြားတာကိုဆိုလိုတာတဲ့ဘုန်းတို့အပူရှက်လို့ရေချိုးမားလို့ဖြားတာရှိတယ်နော်ဒီဥတွေမကောင်းလို့အစားအကြောင်းလို့တိုက်ဖိုက်လို့ဖြားတာရှိတယ်ငှက်ဖြားလို့ဖြားတာရှိတယ်အခုဘုန်းတို့ကိုဗစ်လို့ဖြားတာရှိတယ်နော်အဲ့လိုမျိုးယောဂါဘုအမျိုးမျိုးဝင်လို့ရုပ်တရက်ခန္ဓာကိုယ်အပူရှင်တွေတက်ပြီးတော့ဒါကလည်းဖြားတာ အဲ့လိုဖျားလာနာလာမျိုးလို့သဘောထားရမယ်ရုပ်ပေါ်မှာတင်မဟုတ်နော်နံတရားရဲ့ပုံမှာလည်းပဲအဲ့လိုမျိုးဆင်ញင်ရခံစားချက်တွေဖြစ်လာတာဖျားနာခြင်းပဲနော်စိတ်တွေဖြစ်နေတာဟာဖျားနာခြင်းပဲနော်ရုပ်တွေဖြစ်နေတာဆိုရင်တော့ပြောတော့နဲ့သူကတော့ကိုးပြီးတော့တောင်းဥပမာဥမေယကိုဟပ်မိဟုတ်လားဒါကြောင့်မို့လို့ခုခုခုမြောက်စဉ်းစားဆင်ခြင်ရမှာဘဝဟာဖြာနာခြင်းပဲဖြာနာနေတဲ့သဘောပဲဒါကိုဘုန်းဘုန်းတို့ဘာလုပ်မလို့မြင်အောင်ဘယ်ရာကိုဘုန်းဘုန်းတို့လက်ကင်ထားအောင်လို့နှိမ့်ဆက် ဒါဘုံဘုံတွေးမိတာကိုပြောတာပြည့်ဥစ္စာနော်နေစာတော့ဒုက္ခတော့ရောဂတော့ခန္ဓာတော့တန်လတော့အကတော့အဘာရတော့ခုနှစ်ခုရှိပြီနော်နောက်ရှစ်ခုကမှပြောတော့ပရတော်တဲ့ဒါလေးကအလွန်ကြိုက်တယ်ပရတော်ဆိုတာဒီရုပ်တွေနဲ့နေဒီဘဝဒီခန္ဓာဖြစ်နေတာတွေဟာပြင်ပလို့ဒစိမ့်နဲ့တူတယ်လို့ရှင်းပြရမိတယ်ဒါတွေဟာကိုယ်နဲ့ယဉ်ဒီတဲ့ကိုပြောရင်ပြီးတဲ့အိုင်မိုင်နိုင်နိုင်စီမံလို့ရတယ်အတွင်းလူမဟုတ်ဘူး အခုမှသူအကြောင်းလဲကိုမသိကိုအကြောင်းလဲသူမသိအခုမှတွေ့တဲ့လူတယောက်တစိမ့်အကောင်မှမသိအရှိုးမှမသိယဉ်နေမှုလည်းမရှိကိုဖြစ်စင်တာကိုဘာမှလုပ်ပေးမှလည်းမဟုတ်ဘာမှလည်းတောင်းဆိုလို့လည်းပဲရမှလည်းမဟုတ်တစိမ့်ဆိုတဲ့ခံစားချက်လေးကိုခံစားကြည့်လိုက်အဲ့ဒါကိုအရင်နားလည်အောင်လုပ်ကြည့်လိုက်ကိုမိသားစုဝင်ကိုရွှေမျိုးကိုချစ်တဲ့ခင်တဲ့လူကိုနဲ့ယဉ်နေကြွဝင်တဲ့လူဆိုတာနဲ့ဆန့်ကျင်ဘက်ကြီးပေါ့နော်တစိမ့်ဆိုတာကိုနဲ့ယဉ်နေကြွဝင်တဲ့ကိုချစ်တဲ့ခင်တဲ့ဆိုရင် အဖြစ်ဖြစ်ကိုဖြစ်ချင်တာလေးကိုသူကလုပ်ပေးမယ်ကိုကိုစာနာမယ်ကိုကိုငဲ့ညာမယ်နော်ကိုကိုဘာလို့ထောက်ထားမယ်အကုန်လုံးကိုအတွက်ကြည့်မယ်ပေါ့နော်ဒဇိမ့်ဆိုတာကြတော့အဲ့ဒါမျိုးရှိလားမရှိဘူးဒဇိမ့်မယ်လေကိုလည်းပဲကိုင်းဒဇိမ့်နေရဲ့ပုံမှာကိုကရောဘယ်လိုသဘောထားမလဲဒီလိုပဲခက်စင်းစင်းပဲနေလိုက်တာပါပဲဟုတ်လားအဲ့ဒါရုပ်တည်နေနေဆိုတာဒဇိမ့်နေလို့ပြောတာကိုဘာပဲဖြစ်ချင်းဖြစ်ချင်းကိုဖြစ်ချင်တာကိုသူတို့ကငဲ့ကွက်နေမှာမဟုတ်ဘူးကိုဖြစ်နေတာလေးတွေကသူ့အကြောင်းရှိသည့်အားလျော်ဆိုတော့သွားနေတာ သိပြီးတော့စိတ်တိုင်းကြတယ်လို့ထင်နေလို့မရဘူးဒါကိုလုတ်ခဲ့တဲ့အကြောင်းအားလျော်ဆိုတာတချို့လည်းပဲစင်ပြေပြေလေးသွားနေတဲ့အခိုက်အတန့်မှာဒစိမ့်လို့ပြောရင်နားလည်ဖို့တော့ခက်တယ်နော်ဒါပေမဲ့အိုချင်းကြလာပြီဟောဘာတတ်တယ်ဘာမှမတတ်နိုင်ဘူးဟိုနေ့ကြီးရင်အော်လူကြီးနဲ့တော်တော်တူးနေပြီလူကြီးနဲ့မတူရင်လို့လည်းမရဘူးနော်အသက်ကလည်း90ကျော်ဟုတ်လား60ကျော်ဆိုရင်ဒါလည်းပို့ပြီးတော့မလုပ်မလို့ ပုံပြက်မယ်အရေးအကြောင်းတွေထင်လာမယ်တတ်နိုင်လားဘာမှမတတ်နိုင်ဘူးဒစိမ့်မယ်လေ तू ကမင်းအိုတာမကြိုက်လို့လည်းပဲကိုမကြိုက်ဘူးဆိုတာတော့ तू အသိမှာမဟုတ်ဘူးတန်အိုတယ်ဆိုတာတတလေးညံလေးနဲ့ဖြတ်သွားမယ်ဆိုရင်ဖြတ်ဖို့လွယ်တယ်လို့ထင်ပါတယ်နာတယ်ဆိုတာကြီးကတော့တော့ကိုမလွယ်တဲ့ကိစ္စကြီးနာပြီဆိုတော့ကျတို့ဘာတတ်နိုင်ဘာမှမတတ်နိုင်ဘူးကိုလုံနိုင်တာနည်းနည်းလေးမြတ်သက်သာရလိမ့်မလားကြံရမရရှောက်လို့တာပဲရှိရသလောက်လည်းရမရသလောက်လည်းမရနော်နောက်ဆုံးတော့မရတာနဲ့ပဲဘာလို့မလို့ ဝါရမှာပဲတော့ခန္ဓာကိုယ်ရဲ့ဒီဒစိမ့်ပြင်ပနော်ကိုယ့်ရဲ့အလိုကိုကိုယ်ဆန္ဒကိုလိုက်ပြီးတော့ငက်ွက်တဲ့ကိုယ့်ကိုကြည်ကြည်နေမဲ့အနေအထားမျိုးမရှိဘူးဆိုတာကိုစဉ်းစားရတယ်။ဒါနဲ့ပတ်သက်ပြီးတော့မလက်ပြန်မှာထပ်ပြီးတော့ပုံပြောမလို့စဉ်းစားတာနော်။ပရတော်ဒဇိမ့်နဲ့တူပဲလို့စဉ်းစားရတယ်။မှာအတ္တပရဆိုတဲ့စကားလေးအတ္တဆိုတာငါနော်။ပရဆိုတာသူတစ်ပါးဟုတ်တယ်မို့လား။ နာပရောပရဏိကုဘေထရတယ်မဟုတ်လားမေတ္တာတုတ်ထဲမှာနိနာပရိသံဝီလောမာနိနာပရိသံကတကတသူတော်ဘာတို့ဘာတွေလုပ်တယ်မလုပ်တယ်ဆိုတာကြည်မနေနဲ့ပရဆိုတဲ့စကားလေးကသူတော်ဘာလို့ပြောတာနော်အခန္ဓာကိုယ်ကြီးကိုဘယ်လိုရှုခိုင်းတာကိုမြတ်စွာဘုရားသူများလို့ရှုခိုင်းနေတာကျုပ်တို့ကသူများလို့မရှုဘယ်လိုရှုနေငါလို့ရှုနေတာဟုတ်လားအဲဒါကြောင့်မလို့ပိုးပြီးတော့မလုပ်နေတော့အမြင်တွေကစောင်းနေတာပေါ့အမြင်စောင်းတော့ဆင်းရတာပါပဲတကယ်တမ်းက အမြင်တည့်တဲ့အချိန်ဘုန်းတို့လွတ်လပ်တဲ့ပေါ်ပါတယ်ချမ်းသာအနေရထင်တာအနေသားထင်တာရှိဟုတ်လားပရတော့တစိမ့်လို့ရှုရရှစ်ခုရှိသွားနော်နောက်ကိုးခုမြောက်ကပါပြုံးဆိုပလောကတော်တဲ့ပလောကဆိုအပျက်စီးတာဆိုတော့အိဋ္ဆခေါင်ကကိုင်းလာပြီလားဒီမှာပလောကတော်ဆိုတာဘာကိုရည်ရွယ်တာတော့အကြီးအကျယ်ပျက်စီးတာဒါတွေမကဘူးပျက်စီးဖို့လည်းအလွန်မလွယ်ကူတာကိုပြောတာသူက ခုနအနေဆာကတော့ပို့ပြီးတော့လေးနဲ့တယ်ပေါ့နော်ဒီဘလော့ကတော့ဆိုတဲ့ဥစ္စာပျက်စီးနေတယ်ဘလို့လုံးလုံးမမရတခါတလေဘုန်းတို့အစင်းကိုမပြေဘူးဟောနောက်ဆုံးသေပြီဟေ့ဆိုတော့အဲ့ဒီကြတော့တကယ်ကိုတင်းတင်းရှားရှားကြီးပါဖြစ်သွားတော့ပျက်စီးတာပျက်စီးရင်းနဲ့ပျက်စီးခြင်းဒီသွားနေတာပါတော့ဘဝရဲ့သဘောလေးကိုဘုန်းတို့အဲ့လိုပြောခဲ့တာပြောကြတယ်ရှိတယ်နော်ဟောပျက်စီးခြင်းစီကိုသွားနေတာဂျားထဲမှာလည်းပျက်စီးမှုအကြီးတွေနော်လောကရန်တဘောကိုဆောင်တဲ့ပျက်စီးမှုကြီးတွေအစင်မပြေမှုကြီးတွေ ဒီရုပ်တွေနဲ့လည်းမဖော်ဆောင်တတ်ဘူးလားဖော်ဆောင်တတ်တယ်ဗျမတတ်နိုင်ဘူးနော်ကိုယ်ဆွေတွေမျိုးတွေပျက်စီးတယ်မျက်ရည်ကြပေါ့ဒါပဲလေမျက်ရည်နဲ့ပဲတုတ်ပြန်ပြန်ရှိနော်ကိုယ်ဆွေတွေမျိုးတွေပျက်စီးသွားတယ်နောက်ဆုံးကိုယ်လည်းမဖြစ်ပါတော့ပျက်စီးသွားတယ်ဆွေတွေမျိုးတွေပျက်စီးတယ်ဆိုလည်းရုပ်နဲ့ပျက်စီးတာပဲလေဟုတ်တယ်မဟုတ်လားတတိပလောကတော့အကြီးအကျယ်ပျက်စီးတတ်တယ်ပျက်စီးလွယ်တယ်ဘာခိုင်မာမှုမှမရှိဘူးဘာအမကချက်မှမရှိဘူးဖြစ်ရှင်တို့ဗယံမလာဖြစ်တတ်တယ်ဆိုတဲ့အတိပ္ပယ်ကိုပြောတယ်ပလောကတော့ဆိုတာ အဲ့လိုရှုရမယ်တဲ့အမခံချက်မရှိဘူးသေချာရေရာမှုမရှိဘူးပြုတ်တင်ခံရတဲ့သဘာဝနော်နေစာတော့ဒုက္ခတော့ရောဂတော့ကန္ထတော့တန်လတော့အခတော့အဘာရတော့ပရတော့ပလောကတော့စေကုမြောက်ကတုံညတော့တဲ့တုံညဆိုတဲ့စကားလုံးလူတိုင်းသိတုံညဆိုတာတစ်တောင်မရှိဘူးနော်ဘာမှမရှိသေးတဲ့အနေအထားကိုပြောရတော့တုံညတုံညကဏ္ဍတင်ချာမှာတုံညဝိုင်းလေးနော် ဘာမှတန်ဖိုးမရှိတဲ့အနေအထားကိုတုံညလို့ပြောဒီမှာတုံညဆိုတာစိတ်သုံးနေတယ်ပေါ့စိတ်သုံးနေတယ်ဆိုတာဆိုတော့ကြီးကတော့ဘယ်လိုပြောလူတွေတစ်ပင်တွေဘာမှမရှိတဲ့ကောင်းကင်ဒီမြေပြင်ဟာလာဟင်းလင်းကြီးကိုကြည့်လိုက်ဘာမှမတွေ့ရဘူးဒီလိုလေးဥမာပေးတယ်တော့ဒီယုတ်တိနန္ဒီရဲ့သဘောဆိုတာဘာမှမရှိတဲ့သဘောနဲ့ပဲ तू အဆုံးသတ်သတ်သွားတာတကယ်ကနော်ဘာမှမရှိတဲ့သဘောနဲ့အဆုံးသတ်သွားတာ ဖြစ်လာတယ်မရှိတော့ပြန်နောက်မှဖြစ်လာတယ်မရှိတော့ပြန်တုံညစလို့ရဲ့တော့ဒီနေရာမှာသူကအဓိကဘာကိုရည်ရွယ်ပြီးတော့ပြောဆိုဒီအသက်ကောင်လေးရှိတယ်ကိုကိုကိုအသက်ရှိတယ်လို့ဘုန်းတို့ထင်နေတာရုပ်တည်နဲ့နေမှာအသက်ကောင်စိတ်သုံးနေအသက်ကောင်မရှိဘူးတဲ့ဓမ္မနေတ္တနေတိဝသဘာဝဒီစကားလုံးလေးတွေဟာစိတ်ထဲမှာနော်ပိုင်ပိုင်နေနေနားလည်မှုနဲ့တကွဆွဲထားတဲ့စကားလုံးလေး အဲ့ဒါဓမ္မနေတ္တတနေရှိဝသဘာဝယုတ်တိဏ္ဍနေဆိုတာဓမ္မသဘာဝတရားတတ္တနေတ္တတနေရှိဝနေတ္တတဆိုတာတတ္တဝါသဘောမဟုတ်ဘူးနေရှိဝအသက်သဘောလည်းမဟုတ်ဘူးသဘာဝတရားတတ္တပို့ပြီးတော့ရှင်းအောင်ပြောရရင်တော့မင်းကွန်းစတော်ကြီးရဲ့စကားကိုယူပေါ့ငါငါဥစ္စာငါလိမ့်ပြာတို့ဘာတစ်ခုမျှမဟုတ်ကြသည်ဓမ္မတတ္တပါဒကာ အဲ့ဒီဓမ္မကဘလို့သဘာဝရှိတာလို့ဖြစ်ပြီးရင်ပြောက်ကွယ်သွားတဲ့သဘောဘာမှရက်တည်နေတာမဟုတ်တဲ့အတွက်ကြောင့်ဘာတန်ဖိုးရှိတာတွေကိန်းနေတာမဟုတ်ဘူးတန်ဖိုးရှိတာအလုံးစိတ်သုံးနေတယ်တန်ဖိုးမဲ့တယ်လို့ပြောတာတုံညဟုတ်လားပတ်စံတစ်ချက်ဆိုရင်တော့တစ်ချက်ရှိပြီတပြားမရှိဘူးဆိုရင်ဘာဘာတောင်းမှမရှိဘူးနော်တုံညကိုဘုံဘုံကပုံပေါ်ရှောက်ပြောနေတာဟုတ်လားရှောက်ပြောတာတော့မဟုတ်ပါဘူးလေတွေးပြီးတော့ပြောတာပြောတာဟုတ်လား သုံးရတော့တယ်ဒါအနိစ္စကိုသဘောပေါက်မှဆက်လက်ပြီးတော့လွယ်လွယ်ကူကူသဘောပေါက်နိုင်တဲ့အကြောင်းအရာတွေလို့ဘုံဘုံတင်ပါနော်အနိစ္စတော့ဒုက္ခတော့နောက်ဆုံးဘုံဘုံတို့၁၁ခုမြောက်စဉ်းစားဆင်ခြင်ရမှာအနတ္တတော့တဲ့နေဆဒုက္ခထိတ်စိတ်ထိတ်ဆုံးမှတင်ပြီးတော့အနတ္တကိုနောက်ဆုံးမှချုပ်ထားနော်အနတ္တတော်အနတ္တပါတော့နာအတ္တဒီလိုလဲပြောလို့ရရနော်အတ္တမဟုတ်ဘူးအတ္တဆိုတာပါတော့ကိုလုံးချင်တာလုပ်လို့ရတယ်ကိုပြောချင်တာပြောလို့ရတယ် ကိုစိုးကိုပိုင်ကိုကိုကိုထင်တိုင်းစိတ်ရှိတိုင်းဖြစ်ချင်တယ်လို့ဖြစ်လို့ရတယ်ဆိုတာလေးအတ္တလို့ဘုံဘုံတို့ထင်တယ်နော်အင်းဒီဟာထင်မယ်ဆိုလဲထင်စရာကြီးလေထင်စရာကြီးကလည်းရှိနေတာဟုတ်ကျွတ်တော့တတိယလည်းမထားတာဒီပိုင်းခန္ဓာကိုယ်ကလည်းဘယ်လိုလဲကိုကြည့်ချင်းကြည့်လို့ရတယ်ဖွာချင်းသွားလို့ရတယ်စားချင်းစားလို့ရတယ်ပြောချင်းလည်းပြောလို့ရတယ်ဟာထင်တိုင်းကိုပေါက်မှာဟုတ်လားအဲ့တော့ဒီအစုဝေးကြီးရဲ့ပုံမှာဘုံတော့ဘယ်လိုထင်နေလဲငါအစွမ်းရှိတယ်ပေါ့နော်ငါလှုပ်လို့ရတယ် ဟုတ်လားဒါအတ္တသဘောလေးတွေကိုဘုံဘုံကအရက်သုံးလေးနဲ့နားလည်အောင်ပြောတယ်အတ္တလို့ထင်နေပုံကလေးတွေကိုပြောတယ်ဟုတ်လားအဲ့ဒီအတ္တဘာလို့နာဆိုတာမဟုတ်ဘူးမရှိဘူးအဲ့ဒါဘာလို့အနတ္တဟုတ်လားအနတ္တသဘာဝတရားတက်တက်နော်အဲ့ဒီအနတ္တကိုမလို့မလို့ဘုံဘုံတို့ရုပ်တည်နံနေရဲ့အပေါ်မှာနှလုံးသွင်းတဲ့ရမယ်ဆင်ញံတဲ့ရမယ်ဒါပြောနော်ဒါဘယ်နှမျိုးရှိပါပြီတော့7မျိုးနော်တရားအနာကြီးတောင်း ဤတော်မလားမသိဘူးနော်အဲ့တော့ဘုန်းဘုန်းတို့၁၁မျိုးသောအချင်းရာကိုပြောမယ်ဆိုတာကိုပြောခဲ့ပြီနော်အိဇာတော့ဒုက္ခတော့ရောဂတော့ခန္ဓာတော့သံလတော့အခတော့အာဘာရတော့ပရတော့ပလောကတော့တုံညတော့အနတ္တတော့အဲ့ဒါကိုဘုန်းတို့ပါဠိဆောဘုရားကြီးကဒီသုတ်တန်လေးကိုနှစ်ချုပ်ပြီးတော့စာပုတ်လေးစီထားတာစာပုတ်တွေကိုများသောအဖြစ်ဘုန်းဘုန်းတို့ချပေးခဲ့ပါတယ်ဒါပေမဲ့ဒီစာပုတ်ကတော့ကောင်းလွန်းလို့ရုပ်တန်တွေဖန်တတာဆိုတဲ့အတွက်ကြောင့် မတန်လေးလည်းပါသွားစေချင်တာလည်းတစ်ပိုင်းပေါ့နော်ဆိုကြီးကဘလို့ရေးပြတီလာတုတ္တာစုံသူမှာဘယ်ဟာရှုအပ်ပါနည်းဒီတုတ္တံကိုချုပ်တာနော်အနှစ်ချုပ်ရှင်မကုဋ္ဌိကမေးတာလေတုတ္တံနှစ်ပုတ်တီလာတုတ္တာစုံသူမှာဘယ်ဟာရှုအပ်ပါတီလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အရာအလုံးဟာဆွဲလန်းသိမ့်ပဲအပ်တဲ့အရာမဟုတ်ဘူးလို့အ ਨੇ ဆုံးအဲ့လောက်တော့သိရမယ်ဆိုတာဘာပြောလဲတုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟုတ်လား သီလတုတာစုံသူမှာဘယ်ဟာရှုအပ်ပါလဲဘယ်ဟာရဲ့ပုံမှာဘယ်လိုရှုရမလို့ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှုအပ်ပါတည်းဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးယုံနာအစုအဝေးကြီး၅မျိုးရဲ့ပုံမှာဘယ်လိုရှုရမလဲမှန်စွာရှုအပ်ပါမှန်မှန်ကန်ကန်ရှုမှန်မှန်ကန်ကန်မရှုရင်စံကျင်ဘက်မှားမှားယွင်းယွင်းအမြင်တွေဟာအမြင်တွေဝင်နေမှာပဲဒါမှန်ကန်မှုလားမှမှားယွင်းမှုဟာနေရာဖယ်ပေးမှာ မှန်ကန်မှုမလာဘူးဆိုရင် तू ကအိမ်ရှင်လို့အမြဲတမ်းမှားရင်းမှုကရှိနေတယ်ဒီသဘောလေးနားလည်အောင်နော်အဲ့ဒီမှန်စွာရှုရမှာဒီတုတ်တန်ရဘယ်နှမျိုးပြောလို့၁၁မျိုးပြောတယ်အဲ့ဒါကိုစတော်ကြီးရဲ့ဒီကြပြလင်္ကာရှိတဲ့ညာဘလောက်ကြီးလဲမမြဲစင်းရဲ့ယောဂါဆွဲပောက်ကွဲအိုင်းတူမမြဲဘူးဆိုတာအိဋ္ဌတော်ပြောတာစင်းရဲဆိုတာဒုက္ခတော်ကိုပြောတာယောဂါဆွဲဆိုတာနာတာရှည်ယောဂါယောဂါတော်ဆိုတာကိုပြောတာပောက်ကွဲအိုင်းတူပြီဆိုအိုင်းအမာကြီး ပေါက်ကွဲထွက်တယ်အနာကြီးကိုပြောတာလေးမျိုးရှိကြရနော်မမြဲစင်းရဲ့ယောဂါဆွဲပေါက်ကွဲအိုင်းညောင်မကောင်းမှုဖြာနာဟုမှတ်ရှုလူစိမ့်ညီမှတ်ရှုတစိမ့်ညီနော်ညောင်တန်လာတော့ညောင်ရှုနေတာအကတော့ကောင်းတဲ့အရာကြီးမဟုတ်ဘူးမကောင်းတဲ့အရာကြီးအဘာရတော့ဖြာနာနေတဲ့အရာကြီးဟုတ်လားပြီးတော့ပရတော့သူစိမ့် နော်လူရင်းမဟုတ်ဘူးတစေဒါပြောတယ်နော်ပျက်စီးတုံညအနတ္တရှုရဆက်တယ်ပျက်စီးဆိုတာဘလောကတော့ဆိုတော့အပျက်ကြီးပြက်လိမ့်မယ်အမကံမှုအမကံချက်မရှိဘူးဆိုတော့ပြောတာတုံညဆိုတာဘာတန်ဖိုးမှမရှိဘူးအနတ္တဒါကြတော့နားလည်တွေ့တဲ့စကားလေးတွေပါဠိလိုပဲဆိုရစီလိုက်တာပျက်စီးတုံညအနတ္တရှုရဆက်တယ်ဆက်တမျိုးတို့ရှုမြင်တန်သောတာပန်အမှန်ဖြစ်နိုင်တယ်တို့ရှုမြင်တန် အဲဒီလိုရှုမြင်မှုတန်တန်မာမာခိုင်ခိုင်မာမာလုပ်မယ်ဆိုလို့ရှိရင်သောတာပန်အမှန်ဖြစ်နိုင်တယ်နော်ဘလောက်ကောင်းတော့ဆောင်းဖို့လေးနော်တိလသုတ္တစုံသူမှာဘယ်ဟာရှုအပ်ပါသလဲဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှုအပ်ပါသည်မမြဲစင်းရဲ့ယောဂါဆွဲပေါက်ကွဲအိုင်းတူသည်ညောင်မကောင်းမှုဖြားနာဟုမှတ်ရှုသူစိမ့်မည်ပျက်စီးတုံညအနတ္တရှုရဆက်တယ်မည်တို့ရှုမြင်တန်သောတာပန်အမှန်ဖြစ်နိုင်သည် နော်ဓာတိတုတ်တာရဲ့အချုပ်ဟုတ်လားတဘုံတို့ပြောချင်တာလေးတွေစုံစည်းတွေလေးပြောရလို့ကျင့်တတ်ပါနော်တော့အဓိကအဲ့ရထဲမှာနော်လက်ကလေးပဲလှုပ်နိုင်တယ်ဒကမာကြီးကိုရည်ရွယ်ပြီးတော့ဒါဘုံတို့ပြောဟုတ်လားဒါဆိုလို့ရှိရင်ကိုယ့်ရဲ့လက်တွေ့အဖြစ်ညာဩမြတ်စွာဘုရားဟောတဲ့ဒေသနာတွေမှန်လိုက်တာဘာမှအစိုးမရငါလို့ထင်ခဲ့တော့လည်းပဲလှုပ်ချင်တာလေးတောင်လှုပ်လို့မရအဲ့ဒီကြတော့မှထင်ရှားတော့တာနော်အကုန်လုံးကအကြောင်းအကျိုးသဘောတွေတောင်းနေတာပဲဒါပဲအကြောင်းအကျိုးက အကြောင်းအကျိုးထဲဘာမှမပို့ဘူးဟုတ်လားဖြစ်ရှင်တိုင်းဖြစ်တာမဟုတ်ဘူးနော်ဒီအကြောင်းအကျိုးကိုမမြင်တဲ့အခါကျတော့ထင်ရလေးရှောက်ထင်းနေတယ်ဟုတ်လားဖြစ်စရာရှိတဲ့အတိုင်းဖြစ်သွားနေတာပါလားဘလို့တွေဖြစ်နေအောင်ဆိုမကောင်းတာတွေဖြစ်နေတာပါလားဒါပဲဟုတ်လားအဲ့တော့ဒီ7မျိုးမှာဘုန်းဘုန်းတို့တက္ကသကပြောခဲ့ပါတယ်ဘာကအဓိကလဲအနေစာဒီမြဲဘူးနော်ဒါမဟုတ်ဘူးနောက်ထပ်အသက်အဲ့ဒါလည်းပြီးသွားနောက်ထပ်အသက်အသက်နေဆန်နဝါဝသင်္ခါရ ယုံ nant သင်္ခါရတွေအမြဲတမ်းအတိတ်ကြီးဖြစ်နေတာဆိုတဲ့အမှန်တရားကိုသဘောပေါက်မှာဘုန်းတို့ဘယ်နည်းလမ်းကိုအသုံးပြုပြီးတော့လေ့ကျင့်မလို့တတိပဋ္ဌာန်ဟုတ်လားဖြစ်တိုင်းတတိထားတဲ့နေ့ဖြစ်တိုင်းသိပစ္စုပန်ကိုလည်းသဘောပေါက်ဖို့လိုတယ်အခုဆိုတာလေးကိုပဲသိသိသွားပေါက်ပေါက်ပါပါလေးသွားမှာနော်အခုသိတယ်သိတယ်အတိမတ်လေးပြုတ်တော့ပါထပ်ပြီးတော့ဒီဟာကိုမဝေဖန်နဲ့ဒါကိုဘာလို့ ထင်ရာတွေလျှောက်ပြီးတော့ထင်သွားမှာဆိုလို့နောက်ထပ်ဟိုကထင်မလို့လုပ်နေတော့ရှိသေးတယ်ဒါပါလို့ထင်မလို့လို့နောက်ထပ်အစ်စ်ကတကယ်တမ်းကပါလို့ဖြစ်နေပြီအလွန်မြင်မြင်ဆန်ဆန်ဖြစ်နေကြဟုတ်တယ်မဟုတ်လားအဲ့ဒီဖြစ်နေတာကိုပိုင်းဖြတ်ပိုင်းဖြတ်ပြီးတော့တိတိတိတိသွားတဲ့အလေးချင်းကိုလေ့ကျင့်ရအဲ့ဒါမှအနေဆာကိုမြင်မြင်ဆန်ဆန်သဘောပေါက်ဟုတ်လားဖြစ်နေတာကိုဘုန်းဘုန်းတို့ကပုံဖော်ပြီးတော့ဗာပဲညာပဲလို့အတွေးတွေနဲ့တိမိထင်ရတွေရှောက်ပြီးလုံနေကြအလုပ်ကဘုန်းဘုန်းတို့စိတ်ကူးကူးနေကြအကူကစိတ်တွေဖြစ်နေကြဖြစ်ရိုးဖြစ်ခြင်းကြီးကအဲ့လိုသွားလာ ခုမြင်လိုက်တယ်ဘာဘာညာညာအဲ့ဒီဟာကိုပဲရက်ပြီးတော့ဘုန်းဘုန်းတို့ကပုံပေါ်တာပေါ့နော်အကောင်းဆိုအမျိုးမျိုးပုံပေါ်တာကောင်းတယ်တင်ရင်လောဘနဲ့တုံ့ပြန်ဖို့အရန်သက်မကောင်းမှုလို့အချက်ပေးလိုက်တာနဲ့ဒေါသနဲ့တုံ့ပြန်ဖို့အရန်သက်ယုံနာမှာတကယ်တမ်းကောင်းခြင်းဆိုခြင်းရှိတာမဟုတ်သူ့သူဖြစ်လာတယ်ပျောက်ပါတယ်အဲ့ဒီအကောင်းဆိုဘာလားလို့အကောင်းဆိုတစ်ခုခုပုံပေါ်အောင်ဘုန်းဘုန်းတို့ဝေဖန်ဖို့အချိန်ကြီးရနေလို့ဝေဖန်နေလို့ယုံနာပေါ်မှာအမားတွေထင်းနေ ဟုတ်လားအဲ့တော့အကောင်းဆုံးဝေဖန်ခြင်းမရအောင်ဖြစ်တိုင်းကိုပါတော့မြန်မြန်ဆန်ဆန်လေးတွတ်တွတ်လက်လက်လေးဖြစ်နေတာကိုတိတိတိတိပြစ္ဆုတ်ပန်လေးတာတစ်စက္ကန့်ကိုနှစ်ချက်လောက်သိနိုင်အောင်လုပ်ကြည့်ဟုတ်လားအဲ့လိုဆိုရင်တတိပဋ္ဌာန်ကိုဘုန်းတို့ဟိုဆွေဆွေမြဲမြဲကြိုးစားမယ်ဆိုရင်အနေဆာဆိုတဲ့မမြဲမှုသဘာဝတရားကိုတဖြည်းဖြည်းနဲ့မလုပ်လာဘူးနော်နားလည်တယ်သူ့ကိုနားလည်ရင်နားလည်သလောက်မမြဲတဲ့အတွက်ကြောင့်ဆင်းရဲတဲ့သဘောတွေ ိုတော့ကဥမာလေးတွေမေ့တယ်နော်ခုပဲမွေးပြန်ပြီနောက်တစ်လနေသေးပြန်ပြီဘာလို့လှုပ်ရှုပ်တာရှိတာလဲဟုတ်တယ်မဟုတ်လားဘဝကလည်းပဲဘုန်းဘုန်းတို့ကဒီတိုင်းပုံမပြတ်သွားနေတော့ကိုကမမြင်မှမမသိတာကိုမမြင်မှမသိလို့သာလေကောင်းတယ်လို့ထင်နေတာဟုတ်တယ်မဟုတ်လားဒါဒီအနိစ္စသဘောလေးတွေကိုဘုန်းဘုန်းတို့အဓိကနေရာမှာထားမှာပေါ့နော်ဆိုကြီးကတော့သူကအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါပါပဲတဲ့ဒီစတမျိုးကိုတူရမှာအကျုံးဝင်အောင်တွင်းလိုက်မယ်ဆိုလို့ရှိရင်ဘယ်ဘယ်လိုဘယ်နှခုရမလို့အနိစ္စဒုက္ခအနတ္တ ဒါပဲဟုတ်လားအဲ့တော့ဘုန်းတို့နည်းနည်းလေးသွင်းပြမယ်နော်ယောဂါတို့ကန္ထတို့တန်လတို့ဒါတွေကသူဘယ်ထဲမှာအကျုံးဝင်လို့ဆိုဟောဒုက္ခထဲမှာအကျုံးဝင်အာဘာဒတို့နော်အဲတို့ဒီတုံညတို့ဒီပရတို့အဃတို့ဆိုတာတွေကျတော့သူကအနတ္တထဲမှာအကျုံးဝင်အဃဆိုတာကျတော့သူကဒုက္ခထဲမှာအကျုံးဝင်တယ်ပလောကတောဆိုတာကျတော့အနိစ္စထဲမှာအကျုံးဝင်တယ် ဒီ7မျိုးကိုဘုံဘုံတို့ပြန်ပြီးတော့ချုပ်လိုက်မယ်ဆိုလို့ရှိရင်အနေစာဒုက္ခခဏတခုနကဘုံဘုံအနေစာအဓိကပါပဲလို့ပြောတာတူတယ်လို့ပြောတာမဟုတ်ဘူးသဘောပေါက်ဖို့ဆိုလို့ရှိရင်အဲ့ဒါကိုအရင်သဘောပေါက်အောင်လို့သူဒီအညာပဲဆိုတာကိုပြောတာသူကနေတခြင်းဖြန့်ပွားပြီးတော့ဘုံဘုံတို့ညံနေကျေပြန့်သွားတဲ့သဘောလေးကိုပြောချင်တယ်ဟုတ်ပြီနော်အဲ့တော့အဲ့ဒီအနေစာမတည်မြဲမှုကိုသိဖို့ဆိုလို့ရှိရင်ဘုံဘုံတို့ဘယ်နည်းလမ်းကိုလက်ကင်ထားပြီးတော့လေ့ကျင့်ကြပါတော့တတိပဋ္ဌာန်နည်းလမ်းကိုလက်ကင်ထားပြီးလေ့ကျင့်ကြဟုတ်လား ဒါကြောင့်တရားတော်မြတ်ကိုနာယူနေရတဲ့အလုံးသောပိဋကဘုံသူတော်ကောင်းတို့သည်မဟာသတိပဋ္ဌာန်သုတ်တာမှာမြတ်စွာဘုရားဟောတော်မူခဲ့တယ်။အလွန်တရာမှအကျိုးကျေးဇူးကိုဖြစ်ထွန်းစေတဲ့မလွဲနိုင်တဲ့ချမ်းသာကြောင်းတရားလို့ဆိုရမယ်။သတိပဋ္ဌာန်နည်းကိုအသုံးပြုပြီးတော့ဒီခုပြောခဲ့တဲ့နော်အချင်းအရာ17မျိုး17မျိုးဖြင့်မိမိခန္ဓာယုံ nant တဘာဝတရားတွေရဲ့ပုံမှာမှန်မှန်ကန်ကန်နှလုံးသွင်းဆင်ခြင်နိုင်ပြီးတော့နော်သောတာပတိမေသောတာပတိဖို့အစရှိတယ် နော်မဲ့ညာပိုးညံတွေကိုရပြီးတော့ဒုက္ခခတိငြိမ့်နိုင်ကြပါစေလို့ဘုန်းဘုရားဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလမာရိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွန့်တက်တဲ့ကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပိုးညံမျက်နှိပ်ပါကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတတိသာဓုသာဓုသာဓု